ဒီကနေ့သာသနာတော်နှစ်2566ခုဟောဇာနှစ်1384ခုဝါဇူလာဇန်9ရက်နေ့နန္ဒခင်းခါကာလမလေးတိုင်းဒေသကြီးပြင်ဦးလွင်မြို့နယ်ပြင်စာရွှေချောင်းသစ္စာရွှေကြီးကျောင်းတိုက်မှာဆင်းရင်ကျင်းပကြတဲ့ဓမ္မဒါနဓမ္မပူဇာတရားပွဲ ဘုံတို့အဓိကယူရပြီးတော့ဟောကြားရတဲ့အကြောင်းတရားကအမေရိကန်နိုင်ငံမှာနေထိုင်ကြတယ်ဆန်ဖရန်စစ္စကိုမြို့အနီးနားမှာနေထိုင်ကြတယ်တရားသမားများရှုပေါင်းပြီးတော့ဆင်ရင်ကျင်းပကြတယ် online zoom တရားပွဲနော်အတော့ကိုစောထွန်းတို့မမေလင်းတို့ဓမ္မဒါနလူရှင်များအလင်းတန်းမိသားစုများထေရဝါဒအသင်မိသားစုများအလုံး စုပေါင်းပြီးတော့ဆင်ကျင်းပကြတဲ့ online ဓမ္မဒါနဓမ္မပူဇာအလုံး live မောကနေတရားဒေသနာများကိုနာယူခြင်းယူနေကြတယ်တရားဓမ္မပေါင်းတော်ဟောင်းတို့ကိုဒီနေ့ဘုန်းတို့မိနစ်90ခန့်အချိန်ယူပြီးတော့မနေ့တုန်းကတရားရဲ့အဆက်ဆိုကြပါစို့ကိုယ်တိုင်သိထားရမည်ကိုအကြောင်းများအပိုင်းနှစ်နော်မနေ့ကဘုန်းတို့ကိုယ်တိုင်သိထားရမည်ကိုအကြောင်းများ အပိုင်း1မနေ့ကဘာလေးပြောခဲ့တော့ကိုယ်တိုင်သိထားရမယ်ကိုအကြောင်းနေမဖြစ်မနေအရေးကြီးတဲ့ကိစ္စခုအနေနဲ့နားလေသဘောပေါက်ပြီးတော့သိထားရမယ်အကြောင်းတရားတွေနေ့ကဘာလေးပြောခဲ့တော့ကိုဟာသိရမယ်လူတစ်ယောက်ဖြစ်တယ်ဆိုတာရှင်းရှင်းလင်းလင်းသိထားရမယ် အဲ့ဒါလိုမလွဲမသွေရင်ဆိုင်ရမယ်သိခြင်းတရားတွေ့လာကြုံလာပြီဆိုလို့ရှိရင်သိခြင်းတရားကိုကြောက်ရွံ့နေမဲ့ငါလားသိခြင်းတရားကိုမကြောက်မရွံ့ရဲရဲဝံ့ဝံ့ရင်ဆိုင်နိုင်မဲ့ငါလားဆိုတာကိုလည်းသိအောင်လုပ်ရမယ်အများစုကသိခြင်းတရားကိုကြောက်ရွံ့ထိတ်လန့်မှုနဲ့ပဲရင်ဆိုင်ကြနော်အဲ့ဒါလို့ဆိုရင်သိခြင်းတရားနဲ့တွေ့လာကြုံလာတဲ့အခါမှာအစဉ်ပြေပြေမကြောက်မရွံ့တည်တည်ငြိမ်ငြိမ် ရင်ဆိုင်နိုင်မှုအတွက်လို့ကြိုတင်ပြင်ဆင်ထားကြမလဲမနေ့ကပြောခဲ့တာအဲ့ဒါလေးဘဝမှာအလွန်အရေးကြီးတဲ့ကိုယ်တိုင်သိထားရမယ်ကိုအကြောင်းဟုတ်လားသူများလာပြီးတော့ဖြည့်ရှင်းပေးလို့ရတယ်အခက်အခဲမဟုတ်ဘူးเนาะကိုယ်တိုင်အသေးသေးဖြည့်ရှင်းမှပြေလည်မဲ့ပြဿနာတွေကြံတဲ့အကြောင်းတရားတွေကိုကြံတဲ့အကြောင်းအရာတွေကိုမသိတာတဲ့အဲ့ဒီအကြောင်းအရာကိုမသိတာဟာ ကိုယ့်အတွက်အများကြီးပို့ပြီးတော့အထိနာစေလိမ့်ဒါကြောင့်မနေ့ကဘုန်းဘုန်းတို့ပြောခဲ့တယ်ကိုယ်တိုင်သိထားရမယ်ကိုယ့်အကြောင်းများကိုဟာသိရမယ်လူတစ်ယောက်ဖြစ်တယ်သိခြင်းတရားကိုကြောက်ရွံ့စွာပဲရင်ဆိုင်မလားမကြောက်မရွံ့ရင်ဆိုင်နိုင်တဲ့အစွမ်းရှိမလားဘယ်လိုလူလဲဆိုတာကိုလည်းသိရမယ်ကြောက်ရွံ့ပြီးတော့ရင်ဆိုင်ရမယ့်အနေအထားပဲရှိနေသေးတယ်ဆိုရင်လည်းပဲမကြောက်မရွံ့ရင်ဆိုင်နိုင်အောင်ဘယ်လိုလေ့ကျင့်ပြင်ဆင်ထားကြမလဲဆိုတဲ့အပိုင်းမနေ့ကအခြေတုံးကိုပြောရတယ်နော် ဒီနေ့ပြောမယ့်အပိုင်းကအဲ့ဒါထက်ပိုပြီးတော့လေးနဲ့တဲ့အပိုင်းကိုရောက်လာမနေ့ကဘုံဘုံတို့ပြောခဲ့တာကအခုဘဝတွေ့ကြုံရမယ်အခက်အခဲအဲ့ဒါကိုပြေလည်အောင်ဖြည့်ရှင်းဖို့ဥမာအခက်အခဲရှိပါတယ်အဲ့ဒီအခက်အခဲကိုလည်းပြေလည်အောင်ဖြည့်ရှင်းနိုင်တဲ့အစွမ်းမရှိသေးပါဘူးဆိုတာကိုအမှန်ကန်သိဖို့မနေ့ကပြောတယ်နော်ဒီနေ့ပြောမယ့်အခက်အခဲကဘုထုဇဉ်ဘဝရဲ့အခက်အခဲဟုတ်လား ဒီနေ့ပြောရရင်တော့ပုထုဇဉ်ဘဝရဲ့အခြေအနေမှကိုကလည်းပုထုဇဉ်ပဲရှိသေးတာဆိုတဲ့အခါကျတော့ပုထုဇဉ်ဘဝရဲ့အခက်အခဲပုထုဇဉ်ဘဝရဲ့အနေအထားတွေကိုမှန်မှန်ကန်ကန်သိထားရမယ်ဟုတ်လားအဲ့တော့ဘုန်းဘုန်းတို့ပုထုဇဉ်ဆိုတဲ့စကားလုံးလူတိုင်းအဓိပ္ပာယ်ကိုနားလည်ထားပြီးသားပါပုထုဇဉ်ဆိုတာဘာပြောတာပုထုကိလေသာဇနီးတီတီပုထုဇနောအလွန်များပြားတဲ့ စိတ်ရဲ့အညစ်အကြေးတွေစိတ်ကိုပူလောင်စေတဲ့တရားကိလေသာတရားတွေအဲ့ဒီကိလေသာတရားတွေအလွန်များပြားစွာဖြစ်နေတဲ့တတ္တဝါကိုပုထုဇဉ်လို့ပြောတာဟုတ်လားမြတ်စွာဘုရားကတတ္တဝါတွေရဲ့အဆင့်အတန်းကိုကိလေသာအနေအများအတိဉာဏ်ပညာအနေအများအဲ့ဒါကိုကြည့်ပြီးတော့ဆုံးဖြတ်တာအကျဉ်းများဖြင့်တတ္တဝါတွေကိုပိုင်းလိုက်ရင်ပုထုဇဉ်ရဲ့အရိယာရဲ့နှမျိုးရှိတယ်ဆို ကိုဘုံဘုံတို့ကဘယ်ပိုင်းထဲမှာပဲပါနေတာတော့ပုထုရှင်ဆိုတဲ့ပိုင်းထဲမှာပါနေတာဟုတ်လားအရိယာဘုံမှာတက်ပြီးတော့ဖွဲ့မယ်ဆိုရင်အရိယာပုဂ္ဂိုလ်ရှေ့ရောက်ကြားပြီးကြတယ်ဟုတ်လားအဲ့တော့ပုထုရှင်ဖြစ်နေတဲ့ဒကာဓမ္မတို့ဘုံဘုံတို့တွေဟာကိုပုထုရှင်ဘဝရဲ့အခြေအနေမှတယုတ်တကအမှန်ကိုသိထားရမယ်ဟုတ်လားဘာသိရမှာတော့အဓိကကပုထုရှင်ဆိုတာတက္ကာယဒိဋ္ဌိလို့ဆိုတဲ့နော်အညစ်နွမ်းဆုံးအပူလောင်ဆုံးအဆိုးဝါးဆုံးကိလေသာမပယ်ရသေးတဲ့တတ်တော် ထုဇဉ်လို့ခေါ်ဟုတ်လားအဲ့ဒီတက္ကာယဒိဋ္ဌိကိုပယ်နိုင်ပြီဆိုလို့ရှိရင်ဒါကအရိယာဖြစ်သွားတယ်ပြောတာတော့တက္ကာယဒိဋ္ဌိဆိုတာဘာလို့ထင်ရှားဖြစ်ပေါ်နေတဲ့ယုံ nant တဘာဝတရားကိုပုဂ္ဂိုလ်တ attva လို့အထင်မှားတဲ့သဘောဟုတ်လားတကယ်တမ်းတဘာဝတရားတွေပဲဖြစ်နေတာဒါပေမဲ့ဘုဖုတို့ရဲ့အတိဘုဖုတို့ရဲ့ဉာဏ်ကတဘာဝတရားတွေဖြစ်နေတာလို့နော်ဓမ္မနိတ္တတနေစီဝတဘာဝ တတ္တဝါသဘောမဟုတ်တဲ့အသက်သဘောမဟုတ်တဲ့တဘာဝတရားတက်တဲ့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်ပြောင်းလဲနေတာဆိုတဲ့အတိကင်းပြီးတော့ဘုန်းဘုန်းတို့ကဒီတဘာဝတရားတွေရဲ့ပုံမှာဘလို့အမြင်မှအထင်မှနဲ့နေနေကြတာပုဂ္ဂိုလ်တ attva ဆိုတဲ့အထင်မှအမြင်မှနဲ့နေနေတာအဲ့ဒီကနေတဆင့်တက်ပြီးတော့ငါလို့ထင်တယ်သူလို့ထင်တယ်ငါချစ်တဲ့လူငါမုန်းတဲ့လူအမျိုးမျိုးပေါ့အထင်မှားမှုတွေဆက်ပြီးတော့ဖြစ်တာအဲ့ဒီမှားယွင်းမှု အများစုရဲ့အခြေခံအကြောင်းတရားကဒီတက္ကာယဒိဋ္ဌိဒါကြောင့်အဲ့ဒီတက္ကာယဒိဋ္ဌိရှိနေတဲ့တတ္တဝါတွေကိုဒါပုထုဇဉ်တတ္တဝါလို့ခေါ်တယ်တက္ကာယဒိဋ္ဌိရှိတော့ဘာဖြစ်မှာတော့လူရင်းတံပြောရရင်တက္ကာယဒိဋ္ဌိရှိနေသေးသမျှအပေနဲ့ဇေယမပြတ်ဘူးအပေလေးပုံနဲ့ဇေယမပြတ်ဘူးနော်တက္ကာယဒိဋ္ဌိဒီအကြောင်းတရားအပေလေးပုံဒီအကျိုးတရားလို့အကျဉ်းချင်းအဲ့လိုပြောလို့ရတယ်သူတို့ကအကြောင်းအကျိုးတစ်စုံပဲ အဲ့တော့ဘုမနောကကိုယ်စိတ်ထဲမှာကိုယ်ယင်ထဲမှာအဲ့ဒီတက္ကာယဒိဋ္ဌိဆိုတဲ့နော်ငရေရိစံပြိတာအတုတကယ်လို့ဆိုတဲ့အပေလေးပုံရဲ့အကြောင်းတရားအဓိကအကြောင်းတရားကြီးဖြစ်တဲ့တက္ကာယဒိဋ္ဌိကိုမပယ်ရှားနိုင်သေးတဲ့အတွက်ကြောင့်အကျိုးရလတ်ဖြစ်တဲ့နော်အပေတန်တရားနဲ့ဘုမနောတို့တွေဟာဇရာမပြတ်သေးဘူးအဲ့ဒါကိုယ်တိုင်သိထားရမယ်ကိုအကြောင်းနေနော်အဲ့လိုဆိုရင်အဲ့ဒီအခြေအနေကိုကိုဟာကြိုက်သလားမကြိုက်ဘူးမကြိုက်ပေမဲ့လို့ဘုန်းဘုန်းတို့တွေကဒီကိုဟာဒီလိုဖြစ်နေပါတယ်ဆိုတာတောင် မသိတဲ့လူသိတော့လည်းပဲသတိမထားမိဘူးဆိုရင်အဲ့ဒီမကြိုက်တဲ့အခြေအနေကဘုန်းဘုန်းတို့လွတ်မြောက်နိုင်မှာလား။အော်ဒါကိုဒီကိုသွားကျင်တာအဓိကလားဟုတ်လား။ဟိုဒီအခြေအနေကြီးကိုတွေးကြည့်တော့အော်ဆိုကြပါစို့ယောဂရှိတဲ့လူတွေကသူကသူယောဂရှိနေတယ်လို့မှမသိဘူးဆိုရင်သူယောဂကင်းကျင်တဲ့စီလေးရှိမှာမဟုတ်ယောဂပြောက်အောင်ခုတယ်ဆိုတာဝေလာဝေယောဂပြောက်ဖို့ဆိုတာပို့လို့တောင်ဝေးသွား။ဒါယောဂရှိနေတဲ့လူတယောက်ဟာပထမဆုံးကိုယ့်ကိုယ်ယောဂရှိတယ်လို့သိရတယ်။ယောဂရှိတယ်လို့သိရင်မဖြစ်လာမှာ။အော်ငါဒီယောဂကြီးနဲ့နေလို့မရှိဘူး။ ယောဂပျောက်ခြင်းစိတ်ကလေးပေါက်လာယောဂပျောက်ခြင်းစိတ်ကလေးပေါက်လာပြီဆိုတော့မှဒီယောဂပျောက်အောင်ဘလို့နီလန်းနဲ့ကုစားရမလဲဆိုတာကိုရှားလာနီလန်းတွေ့ပြီဆိုတော့ယောဂကမပျောက်သေးဘူးပျောက်အောင်တိတိချာချာကုသမှယောဂကပျောက်ယောဂပျောက်မှတကယ်ချမ်းသာဒါကလောကီဥမာလေးနော်အဲ့လိုပဲဘုန်းဘုန်းတို့တွေဟာတက္ကာယဒိဋ္ဌိလို့ဆိုတဲ့အပယ်လေးပုံကိုဖြစ်စေတတ်တဲ့ယောဂဆိုဝေဒနာဆိုဟာကိုယ်စိတ်တန်တာမှာရှိနေတယ်ဆွဲကပ်နေတယ် အဲ့ဒါကိုရှိနေလို့ရှိနေမှမသိဖြစ်နေလို့ဖြစ်နေမှမသိကိုယ့်ရဲ့အခြေအနေဟာဒီလိုပါဆိုတဲ့အခြေအနေမှကိုမသိဘဲနဲ့ဘဝခီးကိုဖြတ်တန်းနေတယ်ဆိုရင်အဲ့ဒီတက္ကာယဒိဋ္ဌိဆိုတဲ့ယောဂဆိုဝေဒနာဆိုဟာဘယ်လိုလုပ်ပျောက်ကင်းမလို့ရှိနေမှတော့ तू မသိဘူးဆိုရင်ဒါကြောင့်ကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းများဆိုတာဒါအရေးပါတဲ့သိရမယ်အကြောင်းပဲနော်ကျန်တဲ့အကြောင်းတွေမသိတာဟာဒီလောက်ကြီးပြဿနာမရှိဘူးနော်အဲ့ဒါမနေ့ကပြောခဲ့တာပါကိုကသိရမယ်လို့ဒါအလွန်အရေးကြီးတဲ့သိစရာဘာဖြစ်လို့တော့ သိချင်းကိုကိုအဆင်ပြေပြေရင်ဆိုင်ပါလားအဆင်မပြေစွာပဲရင်ဆိုင်သွားပါလားဆက်ပြီးတော့ဝေဖန်ဖို့ဟုတ်လားသိချင်းကိုကြောက်ရွံပြီးတော့ရင်ဆိုင်ပါလားမကြောက်မရွံရင်ဆိုင်ပါလားမနေ့ကအဲ့ဒါတွေအကျေပြောခဲ့ပါဟုတ်လားဒီကနေ့တော့ဘာကိုပြောမလို့သက္ကာယဒိဋ္ဌိရှိနေတဲ့မိမိတို့ရဲ့အဖြစ်ဒါကြောက်ကြောက်ရွံ့ပွဲထိတ်လန့်ပွဲတုန်လှုပ်ပွဲအပြစ်အနာစာကြီးပဲဟုတ်လားဘာဖြစ်လို့လဲသူ့ရဲ့အကျိုးရလဒ်ကဘယ်ကိုဥတည်နေတာတော့အပေလေးပုံကိုဥတည်နေတာနော်သူရှိနေသေးသမျှ ဘုံဘုံတို့အပေတန်တရားနဲ့ဇေယမပြတ်ဘူးဒါကိုဘုံဘုံတို့နားလည်ထားရမယ်နော်ဟုတ်သူကလည်းပဲဘယ်အနေထားရောက်မှပြောင်းလာတော့ဆိုရင်ဝိပဿနာတရားကိုကြိုးစားအထုလို့သောတပတိမေညာပူညာကိုရမှာအဲ့ဒီတက္ကာဒိဋ္ဌိကပြောင်းဟုတ်လားအဲ့ဒီတက္ကာဒိဋ္ဌိကိုသောတပတိမေညာပူညာဖြင့်သမုစေတပါအမြင့်တမပယ်ရှားနိုင်သေးသမျှဘုံဘုံတို့ရဲ့တဏ္ဍာမှာအပေလေးပုံကိုရောက်စေတတ်တဲ့အကုသိုလ်ကံနဲ့ရှိနေပြီ ဒါကိုအပ္ပရာပိယဝေဒနိယကံနော်လေဒီဆိုကြီးကတော့ဘယ်လိုပြောတော့တတ္တဝါတူစီတယောက်စီမှာငရဲကိုကြနိုင်တဲ့အတိတ်ကပြုမိမှပြောမိမှခဲ့တဲ့ကံတွေအနန္တရှိတယ်မချေဖြစ်ရသေးဘူးမြေတို့ရေတို့လေတို့အလင်းရောင်တို့နဲ့တွေ့လို့ရှိရင်ဟဲ့အပင်ပေါက်လိုက်မယ်ဟဲ့ဆိုပြီးတော့လက်လက်ဆက်ဆက်ကောင်းမွန်တဲ့မျိုးစေ့များလို့ဘုန်းတို့ရဲ့တန်တာမှာအတိတ်ကာလအတိတ်ဘဝအတိတ်တန်တရားကပြုခဲ့တဲ့အကုသိုလ်ကံတွေအနန္တရှိတယ်အဲ့ဒါတွေကိုဘုန်းဘုန်းတို့ကမချေဖြစ်ရသေးဘူး အဲ့ဒီမျိုးစေ့တွေကိုပြားမချရသေးဘူးပေါ့ကံတရားတွေကမျိုးစေ့တစ်ခုရှိနေတယ်ဟုတ်လားမျိုးစေ့ကဒီတိုင်းနေရင်တော့ပင်မပေါက်သေးဘူးပဲနော်အိုးတွေထည့်ထားမယ်ဘလို့လို့ပင်ပေါက်မလို့သို့တော်မြေကြီးပေါ်ချလိုက်မယ်ရေလေးလောင်ပေးမယ်နော်အလင်းရောင်တက်လေးတက်ဟာအကုန်လုံးပြည့်စုံသွားပြီအကြောင်းတရားပြည့်စုံသွားပြီဆိုသူအပင်တန့်ပေါက်မှာနော်ဟုတ်လားအဲ့လိုပဲဘုဖုံတို့ရဲ့အတိတ်ဘဝကပြုခဲ့တဲ့အကုသိုလ်ကံတွေအခုလောလောဆယ်တော့အပေတန်တရားအကျိုးကိုမပေးသေးဘူးပေါ့ဘာလို့ဆိုတော့အကြောင်းမတိုက်ဆိုင်သေးဘူးအကြောင်းတွေမပြည့်စုံသေးဘူး ဟုတ်လားဟာဒီဘဝသေးလို့အဲ့ဒီကံကမြတ်အကျိုးပေးခဲ့သွားတာသွားမယ်ဆိုတက္ကရာဒိဋ္ဌိရှိနေတဲ့အတွက်ကြောင့်ရောက်သွားနိုင်ဟုတ်လားနောက်ပြီးတော့ဘုန်းဘုန်းတို့ဒီအတိတ်တန်တရားကပြုခဲ့မှားခဲ့တယ်ဒီအကုသိုလ်ကံတွေမကပါဒီအနာဂတ်မှာလည်းပဲမှားလက်တန့်အကုသိုလ်ကံတွေရှိတယ်လုံအောင်မှာအပေကြားလောက်တည်အထိယုံရင်ချမ်းထမ်းတဲ့အကုသိုလ်တရားတွေကိုဘုန်းတော်ဟာလုံအောင်မှာအတိတ်ကလည်းလုပ်ခဲ့နော်အနာဂတ်မှာလည်းပဲလုံအောင်မှာ မျိုးစေ့တွေကိုအများကြီးတူမီသိသိထားရုံမျှမကဘဲနဲ့နောက်ထပ်မျိုးစေ့တွေအစ်စ်အစ်စ်ထပ်မှန်ထပ်မှန်ပြီးတော့ရှားဖွေစီးဘူးသိသိထားတဲ့အလုပ်ကိုလည်းဆက်ပြီးတော့လုပ်အောင်ပါအဲ့တော့သောတပတိမဲ့ညာကိုရမယ်တက္ကာဒိဋ္ဌိကိုဖိရှားနိုင်မယ်ဆိုလို့ရှိရင်တော့တက္ကာဒိဋ္ဌိပျောက်သွားတာနဲ့ချုပ်သွားတာနဲ့တပြိုင်တည်းအတိတ်တန်တရားကကိုပြုတ်ခဲ့တဲ့အပေကြနိုင်လောက်တည်းအထိယုံရင်ကြမ်းတဲ့တဲ့အကုသိုလ်တရားတွေကအကုန်လုံးပျက်စီးသွားတယ်အကျိုးပေးခွင့်မရှိတော့ပျက်စီးသွားတယ်ဖြည့်ဆည်းပြလိုက်တယ်နော်သောတပတိမဲ့ညာက ဘသူ့ကိုဖယ်လို့ဖြည့်ဆည်းတာဆိုတက္ကဒိဋ္ဌိကိုဖယ်လို့ဖြည့်ဆည်းလိုက်တယ်ဟုတ်လားအနာဂတ်မှာလည်းပဲတကယ်လို့တက္ကဒိဋ္ဌိဒါမရှိဘူးဆိုလို့ရှိရင်နော်ဒီယုံနာကိုပုဂ္ဂိုလ်တ attva လို့ထင်မှားနေတဲ့ငါသူလို့ထင်မှားနေတဲ့အထင်မှားမှုသာမရှိဘူးဆိုရင်အနာဂတ်မှာလည်းပဲအပေကြလောက်တဲ့အထိယုံရင်ကြံထမ်းတဲ့ဆိုးရတဲ့အကုသိုလ်တရားတွေဖြစ်เสียအကြောင်းမရှိဘူးအဲ့ဒါတော့မမိုက်တော့ဘူးနော်အတိတ်ကမိုက်ခဲ့တာကိုလည်းပဲတက္ကဒိဋ္ဌိကိုလာဖယ်နိုင်လို့ရှိရင်ခြေပြပြီးသားဖြစ်မယ် နော်တက္ကရာဒိဋ္ဌိကိုသာချီပြတ်မနိုင်မဲ့ဆိုရင်အနာဂတ်မှာလည်းပဲအဲ့လောက်ဆိုးရတဲ့ကံတရားမပြုတ်တော့ဘူးအဲ့လောက်မမိုက်မဲတော့ဘူးအဲ့ဒီနီးနဲ့ဘုံဘုံတို့တွေဟာအပေလေးပုံနဲ့ဇေယျပြတ်နိုင်တဲ့အခွင့်အလမ်းရှိပြီဒါကြောင့်ယတနာတုတ်ထဲမှာလူတိုင်းရွတ်နေတာရှိတယ်တဟာဝတ္တတသနာတမ္ပရာယတရားတုဓမ္မရတယ်မဟုတ်လားဇဟိတာဂုံဒီတက္ကာတိတိဝိရှိကိရှိတင်စာတိလပ္ပတံဝါပိရတ္ထိကိရှိချတုဝါဘာယဟိစာဝိပ္ပမုံတော်စာစာပိဌာန္တနိအပပကတော ဣဒံပိတံဂေရတနပိတံဣဒေနသစ္စိနာတောတိမောတိအပေလေးပုံကိုမရောက်မရောက်ရတော့ဘူးတက္ကာယတိကြီးကလာဖေရှားနိုင်မှာဆိုလို့ရှိရင်ယုံရင်ကြံထမ်းတဲ့နော်ပြင်စန္ဒတိယက၅ပါးနဲ့နိယတမိစ္ဆာဒိဋ္ဌိကံလို့ဆိုတဲ့နော်6မျိုးသောကံတရားတွေအမိုက်အမဲတွေအဲ့ဒါတွေကိုလည်းမပြုတ်လို့တော့ဘူးလို့အဲ့လိုမျိုးမြတ်စွာဘုရားဟောတာအဲ့တော့ဘုန်းဘုန်းတို့ရဲ့အခြေအနေကတိတိကျကျစဉ်းစားကြည့်လို့ရှိရင် အဖေအမေတတ်နိုင်တဲ့အနေအထားယဟန္တာတတ်နိုင်တဲ့အနေအထားဘုရားသွေးစင်းတရားလုံနိုင်တဲ့အနေအထားတန်ခါသင်ခွင့်နိုင်တဲ့အနေအထားနိယတမိစ္ဆာဒိဋ္ဌိကံကြီးတွေကိုလွန်ကျူးနိုင်တဲ့အနေအထားထဲမှာပဲရှိနေသေးတယ်အဲ့လောက်ထိဘုံဘုံတို့ကမိုင်မဲနိုင်သေးတယ်ဘာလို့လဲဆိုတော့တက္ကာဒိဋ္ဌိကိုမဖယ်ရသေးဘူးနော်အတိတ်ကမိုင်မဲခဲ့တယ်ဆိုတာတတထားလိုက်အောင်အနာဂတ်မှာလည်းဘုံဘုံတို့ရဲ့မိုက်မဲနိုင်ခြေဟာအဲ့ဒီထိရှိနေတယ်။ကိုယ်တိုင်သိထားရမယ်ကိုယ့်အကြောင်းများဆိုတာဒါဟုတ်လား အဲ့ဒါမလို့ဒီအတိတ်ကပြုခဲ့တဲ့ကံတွေအနာဂတ်မှာပြုလက်တဲ့ကံတွေဒီအခြေအနေတွေကိုဝေဖန်ကြည့်တဲ့အခါမှာတတ္တဝတူတယောက်သေပြီဆိုလို့ရှိရင်များသောအားဖြင့်အပေလေးပုံကိုရောက်ကြတာများတယ်လို့မြတ်စွာဘုရားအဲ့လိုပေါ့ဒါကြောင့်အလွန်ထင်ရှားတဲ့နခတိခသုတ်တာဆိုတာရှိတယ်လေနော်လက်သေးလက်သေးပုံမှာမြေမုံများဆိုတာဘုန်းတို့တော့ဟောတာရှိဟုတ်လားမြတ်စွာဘုရားတကူတော်နဲ့မြေမုံနဲ့ငယ်လက်သေးပြားလေးပုံတင်ပြီးတော့ဟုတ်လားဒီမြေမုံနဲ့ ဒီမဟာပတိမြေကြီးမှာရှိနေတဲ့ကျန်တဲ့မြေမှုန့်တွေဘယ်ရာကများလဲလို့ထင်ရှားစေလို့လို့မြတ်စွာဘုရားမေးတာပြီးတော့ရဟန်းတော်တွေကဒါမနှိုင်းရှင်နိုင်လောက်အောင်ခွာချတဲ့ပမာဏနော်လက်သေးပြားပေါ်မှာရှိတဲ့မြေမှုန့်ကဘာမှမပြောပါတော့ဘူးမဟာပတိမြေကြီးမှာရှိတဲ့မြေမှုန့်တွေကအလွန်အလွန်များပြား၏အဲ့ဒါလို့လျှောက်တယ်တော့မြတ်စွာဘုရားအေးတဲ့အဲ့ဒီလိုပဲတက္ကာဒိဋ္ဌိကိုမဖေရှားသေးတဲ့နော်တရားအတိညာအလင်းကိုမရကြသေးတဲ့သစ္စာလေးပါးကိုထူးထွင်းပြီးတော့သိတဲ့အတိညာကိုမရကြသေးတဲ့ နော်တတ္တဝါတွေကပေလို့ရှိရင်အပေပုံကိုပဲရောက်ကြပြန်ဘလောက်ထိများတော့မဟာပတိမြေကြီးမှာရှိတဲ့မြေမုံလောက်များတာကောင်းရမြတ်ရနော်ချမ်းသာတဲ့ဘဝကိုရကြတဲ့တတ္တဝါလက်သေးပြားပေါ်မှာရှိတဲ့မြေမုံတစ်ပွအလွန်နေတယ်လို့ပြောဟုတ်လားဒါတွေကိုဘုန်းဘုန်းတို့ထောက်ဆကြည့်မယ်ဆိုလို့ရှိရင်ကိုယ့်ရဲ့အခြေအနေဟာကောင်းမွန်တဲ့အခြေအနေကိုရောက်သွားပြီလားဒါမှမဟုတ်ဆိုးွားတဲ့အခြေအနေတွေမှာပဲရှိနေသေးသလားဆိုတာကိုမသိနိုင်ဘူးလားဘယ်မှာပဲရှိနေသေးတာတော့ ဆိုးရတဲ့အခြေအနေမှာပဲရှိနေသေးတာနော်ဘုန်းကဒီတရားလေးကိုဘုရားကအခြေအနေမှန်ကိုမမေ့ပါနဲ့ဆိုတဲ့ခေါင်းစဉ်လေးနဲ့ပေါ်ဖို့လေအဲ့ဒါကတော့ဒီခု၃ရက်စာပြောမှာဆိုတညာတည်းပြောတာတနာရီတောင်မပြည့်ဘူးအနှစ်ချုပ်အနေနဲ့နားထောင်ကြည့်ရင်တော့အဲ့ဒါလေးကိုရှားပြီးတော့နားလို့ရတယ်ပေါ့နော်အခုကတော့နည်းနည်းလေးပို့ပြီးတော့ကြဲကြဲပြတ်ပြတ်ပြောတာပါမနေ့ကကိုအကြောင်းကိုသိရမယ်ပါလေကိုကသိရမယ်လို့အဆင်ပြေပြေချင်းဆိုင်နိုင်မလားမဆိုင်နိုင်ဘူးလားဒါကိုပြောခဲ့တာဒီကနေ့ပြောမှာပါတော့ တက္ကာယဒိဋ္ဌိရှိနေသေးတဲ့ကိုဟာအပေလေးပုံနဲ့ဇေယျမပြတ်သေးတဲ့အနေဒါအဲ့ဒီကြောက်ရွံ့ထိတ်လန့်မှုကိုယ့်ရဲ့အခြေအနေစိုးကိုကိုယ်တိုင်သိထားဖို့ဒါကိုပြောတာနော်အဲ့ဒါကိုဘုန်းဘုန်းတို့တွေကကြည်ကြည်ပြန့်ပြန့်စဉ်းစားတဲ့အခါမှာဟိုဝိနိပါတိကဘေးဆိုတာနဲ့ဆက်ဆက်ပြီးတော့လည်းစဉ်းစားတဲ့ကိုယ့်ရဲ့အခြေအနေဟာဘယ်နာမှာပဲရှိနေသေးတယ်လဲဆိုတာအဲ့ဒီဝိနိပါတိကဘေးဝိနိပါတိကဘေးဆိုတာကတော့ဗျံပရာကြားတဲ့ဘေး ဘာမှမသေးကြတဲ့သဘောတော့သေးကြမှုရေရာမှုမရှိဘဲနဲ့ဖြစ်ချင်တဲ့လူကိုပေါက်လွတ်ပေးစားတကယ်ကိုဖြစ်ချင်တိုင်းဖြစ်သွားနိုင်တဲ့အနေအထားမျိုးကိုဝိနိပါတိကပေးအဲ့ဒါကဘာပြောတာဆိုလူတယောက်သေးတယ်ဆိုလို့ရှိရင်ဘယ်ဘုံဘယ်ဘဝဘယ်ဌာနကိုရောက်သွားမှာဘာမှမသိနိုင်အောက်ချင်းတဲ့နေရာကိုရောက်သွားနိုင်အဲ့ဒါပုထုဇဉ်တွေရဲ့ဂတိဟာအဲ့ဒီအနေအထားမျိုးပဲနော်ဂတိဆိုတာလာရမှာပြောတာနော်အရိယာတို့ရဲ့ဂတိကြတော့အဲ့လိုမဟုတ်ဝိနိပါတိကဘေးမရှိဘူးသူတို့ကသေးကြတယ် ရေးရမယ်အဲ့ဒါကိုလေဒီဆိုကြီးကဘလို့ဥမာပေးတယ်ဆိုတော့ဟောပုထုဇဉ်လေးရဲ့နော်ဝိတိပါတိကဘေးကြီးမားပုံသူကဘာနဲ့ဥမာပေးတယ်ဆိုတော့အုံမေမောဟအုံသီးများဓာတ်မေမောဟဓာတ်သီးများရုံငနဲ့တိုင်းငနဲ့ကြွေးကြသွားပြီနော်ဘယ်နာလေးကြမယ်ဆိုတာဘယ်သူမှခံမှန်းလို့မရဘူးရုံဆိုကြပြီးတော့ဒီခါလေးလေးလေးလေးနဲ့လေးသွားဘယ်နာရက်သွားမှာဆိုတာမသိဘူးသူ့ရဲ့အခြေအနေအကြောင်းအားလျော်ဆိုတာကြာရင်တဲ့နေရာကြာပြီးတော့ရောက်ချင်တဲ့နေရာရောက်သွားဟုတ်လားသူ့မှာ ဘင်သားလေးကိုကြမယ်လို့ရွေးချယ်နိုင်တဲ့အနေအထားမရှိဟုတ်လားငှက်တွေကြတော့အဲ့လိုမဟုတ်ဘူးသူနားနေတဲ့အကိုင်းကျိုးသွားတယ်ဆိုလို့ရှိရင်သူကြိုက်တဲ့နေရာကိုထပ်ပြီးတော့ပြန်တန်းပြီးတော့နားနေလို့ရတယ်ဘုံဘုံတို့လူတွေဆိုလို့ရှိရင်လည်းတစ်ပင်တစ်ပင်မှာပြုတ်ကြပြီဆိုလို့ရှိရင်သူတကိုင်းတကိုင်းသူနင်းပြီးတော့နေတယ်ဆိုကြပါစို့အဲ့ဒီတကိုင်းကကျိုးကြသွားပြီသူမှီခိုရအကိုင်းကကျိုးကြသွားပြီကျိုးကြသွားပြီဆိုသူအောက်ကိုဘယ်လိုကြမှာလဲတကယ့်ကိုမလှမပမရှိမလှတခါတည်းကြကျင်တယ်လို့ဒလိမ့်ခေါက်ကိုကြတယ် ဟုတ်လားဘာဖြစ်လို့တုံးဆိုတော့သူ့မှာဟိုငှက်တယ်ဆိုအတောင်မရှိဘူးတဲ့သူ့ရဲ့မိယာကသူ့ငကိုနင်းထားတဲ့တစ်ကိုင်းလေးတစ်ခုပဲရှိအဲ့ဒီတစ်ကိုင်းကျိုးတာနဲ့သူ့မှာမိတရားမရှိငှက်ကြတော့အဲ့လိုမဟုတ်ဘူးသူကဒီအကိုင်းလေးကိုနားနေတယ်အဲ့ဒီအကိုင်းလေးက6ဆိုကျိုးသွားတယ်ခဏလေးပဲအောက်ကိုရိတ်ကနေကျသွားတော့ကျသွားမှာပေါ့နော်မှတ်တယ်မယ်ဆိုဒါပေမဲ့သူပြန်ပြီးတော့အတောင်မှလည်းပြန်ဘုံဆုံးသူ့ရဲ့မိယာကအဓိကတစ်ကိုင်းမဟုတ်ဘူးတဲ့ သူ့ရဲ့အဓိကမှီတာကကောင်းငင်ဟင်းလင်းပြင်ကြီးပြီးတော့သူ့မှာအဲ့ဒီကောင်းငင်ဟင်းလင်းပြင်ကြီးမှီတရားတွေရှိုံနေမကအဲ့ဒီဟင်းလင်းပြင်ကြီးထဲမှာကျက်စားနိုင်တဲ့အတောင်မှရှိတယ်တဲ့အဲ့ဒါ lady show ကြီးကအသေးသေးရှင်းပြတယ်အဲ့ဒါအရန်ကောင်းတယ်အဲ့တော့ဘုန်းဘုန်းတို့ကပုရုဇဉ်တွေဆိုတဲ့အခါကျတော့ပေပြီးဆိုတာ ਨੇ သူမှီရအကိုင်းရကျူးကြသူမှီရကိုင်းရမှာဒီခန္ဓာကြီးသဘောခန္ဓာပဲခုမှမှီတရားရှိငါငါငါဆိုဒါဟုတ်ပဲဘုန်းတော်ဆွဲတာဒါကျူးပြီးပြက်ပြီးဆိုတာ ਨੇ နောက်ထပ်မှီတရားအစ်မရှိဘူးကြိုင်တယ်လို့ကြိုင် တော့ဒီကောင်းငင်ပြင်ဟင်းလင်းပြင်ကြီးဆိုတာဘာပြောအောင်ဆိုတော့နိဗ္ဗာန်ကိုပြောတာအရိယာပုဂ္ဂိုလ်တွေကြတော့သေပိဟိဆိုတာ ਨੇ သူတို့ကအဓိကသူတို့ခန္ဓာကိုယ်ပဲသူတို့မှီနေတာမဟုတ်ဘူးသူတို့မှာဒီခန္ဓာရဲ့အပြစ်အနာစာကိုသိပြီးတော့ဒီခန္ဓာကိုစွန့်လွတ်နိုင်တဲ့ဉာဏ်ရပြီးတော့နိဗ္ဗာန်ဆိုတဲ့နော်အာကိုအာရာပြုစေတကယ်နိစ္စသာဝရတရားမြဲရာတရားသူတရားမြတ်ကိုသူတို့ကသိတာဒါကြောင့်သူတို့ရဲ့မှီခိုအားထားရာအစ်စ်ကသူတို့ရဲ့မှီရာရပါတယ်နိဗ္ဗာန် ဒါကြောင့်ခန္ဓာကိုယ်ပျက်စီးသွားတယ်သူတို့မှမိရရှိသဘောပေါက်လားဘုံဘုံနဲ့အဲ့ဒီအရိယာလေးနဲ့ခွာခြားချက်ကအဲ့ဒါပဲအဲ့တော့မိရနိဗ္ဗာန်ရှိုံနဲ့မကဘူးတဲ့သူတို့မှမကင်ရှစ်ပါးကိုပြည့်ပြည့်စုံစုံပွားထားတယ်အတောင်အလက်လည်းရှိအတောင်မှပေါ့လောက်ကောင်းတော့ဟုတ်မှာနော်အဲ့တော့ငှက်တဲ့ကောင်တိတ်ကိုင်းကြိုးကြတာဘာမှထိတ်လန့်တုန်လို့စရာမရှိဘူးဟာလူတယောက်တိတ်ကိုင်းကြိုးကြတာကတော့ဟာသိရင်သိမယ်ကြိုးရင်ကြိုးမယ်သူကကောင်းတဲ့အလားတာဘာမှမရှိဘူးအဲ့တော့ပုထုဇဉ်ဘုရားသိဆုံးခြင်းဟာ အဲ့လိုမျိုးဝိနိပါတိကပြီးဗယံမရံဖြစ်ချင်းတိုင်းဖြစ်နေတဲ့အနေအထားမျိုးမှာရှိတယ်ပေါ့နော်အဲ့ဒါတွေဟာပါတွေတော့ကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းနေမယ်ဟုတ်တယ်မို့လားကိုယ်အခြေအနေကဘာမှလက်မထောင်စရာရှိတဲ့အနေအထားမဟုတ်ဘူးအဲ့ဒါကိုထင်ရှားအောင်ဆရာတို့ကြီးကနောက်ထပ်ထပ်ပြီးတော့ဥမာတစ်ခုပေးတာဥမာကြိုက်လုံးလို့စုတယ်အာဥမာပေးအောင်ဆိုတော့ဆွေရပါစို့တဲ့နော် line လေးအလွန်ပြင်းထန်တဲ့သမုတ်တရားကြီးတယ် နော်ဟိုဘက်ကန့်လည်းမမြင်ဒီဘက်ကန့်လည်းမမြင်ပင်လေထဲရောက်တာလည်းကြည့်လိုက်တာနဲ့အရက်လေးမျက်နှာပါလေးကြီးရေးရေးကြီးဘယ်ကန့်မှပုံမှန်မှမလေးတောင်မမြင်ရအားငယ်စရာကြီးအဲ့ဒီလိုလှိုင်းလေပြင်းထန်တဲ့သမုဒ္ဒရာကြီးထဲမှာဟိုကမျောနေတယ်ဘာလေးပေါ်မျောနေတာတော့ဆိုတော့ငါပြောတုံးလေးဖြစ်ကြတဲ့ဆန်းဖောင်ဖွဲ့ထားတယ်ဖောင်အစုပ်ပြက်ကလေးကိုကရက်မျောခဏနေရင်ဒီဟာကနစ်တော့နော်ရေဝင်တာနဲ့သူကလေးပြီးတော့နစ်တော့ အဲ့တော့ဒီနှပြောပေါင်လေးပေါ်မှာရှိနေတဲ့လူဟာဘယ်ဟိုကြည့်လိုက်ကြည့်လိုက်အဲ့ဒီလေးတွေလာပြီဆိုရင်လည်းကြောက်နေရမိုးတွေညို့လာပြီဆိုရင်လည်းကြောက်နေအောင်အောက်ကငါးလေးငပန်းတွေတက်လာပြီဆိုရင်လည်းကြောက်နေရသူ့ရဲ့အနေထားပါနာပုထုဇဉ်အနေထားအဲ့ဒါပဲနောက်ထပ်တစ်ခါကြည့်လိုက်အဲ့ဒီပင်လေသမုဒ္ဒရာကြီးထဲမှာအလွန်ကိုခိုင်ခန့်တဲ့ယတနာတွေဘာတွေစီချဲပြီးတော့ခိုင်ခိုင်မာမာတောင့်တောင့်တင်းတင်းမပြတ်မရှိနိုင်လောက်အောင်တိဆောက်ထားတဲ့သင်္ဘောကြီးတစ်စင်းနော်ပင်လေကူးသင်္ဘောကြီးအကြီးကြီးဘယ်လှိုင်းတွေမှလည်းကြောက်စရာမရှိဘူး အဲ့ဒါကိုရောက်နေတဲ့လူတယောက်လိုက်နေလေတွေလာလဲတော့ကြောက်စရာမဟုတ်ဘူးကောင်းငယ်မိုးတွေညို့လာလဲကြောက်စရာမဟုတ်ဘူးအဲ့ဒါတွေကသူ့အတွက်ကြောက်စရာမဟုတ်တဲ့အပြင်ဟာစိတ်ဝင်စားစရာကောင်းတဲ့ရှုခင်းတွေတောင်ဖြစ်နေတယ်လူနှစ်ယောက်ရောက်နေတာတော့သမုတ်တွေရတဲ့ရောက်နေတာအတူတူပဲတယောက်ကတော့မြင်မြင်သမျှသူ့အတွက်မဖြစ်နေနော်ကြောက်စရာနောက်တစ်ယောက်ကတော့မြင်မြင်သမျှသူ့အတွက်ပါတော့အလွန်လှပတဲ့စိတ်ဝင်စားစရာကောင်းတဲ့ရှုခင်းကြီးပဲဘာကွာသွားလို့တုံးဆိုတော့သူရက်တီတဲ့နေရာကွာသွားလို့ ကိုကခဏနေပြစ်တော့မယ်ငါပြောတုံးလေးပေါ်ရက်တည်နေတာဟုတ်လားကိုကဘယ်ပေါ်ရက်တည်လဲခိုင်ခန့်နဲ့မပင်လေကူသင်္ဘောကြီးပေါ်မှာရက်တည်နေတာဟုတ်လားအဲ့ဒါအရိယာပုဂ္ဂိုလ်တွေအတိညာဉ်တူကိုရတော့တဲ့ပုဂ္ဂိုလ်တွေဆိုတာသူတို့အတိညာဉ်ကအလွန်ခိုင်ခန့်တဲ့သင်္ဘောကြီးတွေပဲဟုတ်လားဘုံဘုံတို့ရဲ့အတိညာဉ်ကအဲ့လိုမျိုးမရှိသေးဘူးအဲ့ဒါကိုပြောတာတပုထုဇဉ်ဘဝရဲ့အနေထားတေးပြီးဆိုတာနဲ့ကြောက်ကြတယ်ဆိုတာအဲ့ဒါမနေ့ကဘုန်းဘုန်းတို့ပြောခဲ့တဲ့တေဘေးကိုလူတွေကြောက်ကြတယ်ဆိုတာအဓိကဒီပြစ္ဆုတ်ပံကိုစွန့်ရမှာ ကြောက်တဲ့သဘောကိုမနေ့ကဘုံဘုံဦးစားပေးပြီးတော့ပြောခဲ့တာပေါ့နော်တကယ်ပြည့်စုံပံကိုစွန့်ရမှာကြောက်တာထက်နည်းနည်းအသိဉာဏ်ရှိတဲ့လူတွေဘာတွေကိုပို့ပြီးတော့ကြောက်ကြမလို့ထင်အနာဂတ်ရဲ့မသေးချာမေးရမှုကိုပို့ပြီးတော့ကြောက်တာအကယ်၍သာဘုံဘုံတို့ကအခုသေးတာနဲ့ဟာသေးချာဖို့စိတ်ချရတဲ့မစင်းရတဲ့ဘဝကိုရမယ်ဆိုသေမာကိုဒီလောက်ကြီးကြောက်မှာမဟုတ်ဘူးအဲ့ဒါဆရာလူကြီးအဲ့တိုင်ကိုထည့်ယူတယ်ဟုတ်လားစားရမယ်လဲဥမာပေးတာရှိတယ်လေဒီမြေဦးကွဲသွားလို့ရွှေဦးရမယ်ဆိုတာမြန်သိခင်ဒီမြေဦးကွဲမှာကိုသူစွန့်အိမ်မှာကိုထိလိုက်မှာမဟုတ်ဘူး ဆရာတို့ကြီးကတော့သူကဘလို့တောင်ရေးပြတော့ဆရာကောင်းတဲ့ဘဝကိုတေချာဖို့ရမယ်ဆိုတာကသိနေရင်တေတာကိုကြောက်မှာမဟုတ်ဘူးတဲ့မကြောက်တဲ့ပြင်တချို့ဆိုရင်တေချင်စိတ်တောင်ပေါက်ချင်ပေါက်မယ်တဲ့ဘဝတစ်ခုနေရတာကြားလာတော့တနေ့လာလက်တာတနေ့လာလက်တာဆိုလက်ရှိဘဝကိုညင်းဝေပြီးတော့ဟုတ်လားအဲဒီဘဝကိုစွန့်ညင်လေးတောင်ပေါက်ပေါက်ပေါက်နိုင်တယ်အဲ့လိုရှိတယ်ဆိုပြဟုတ်လားဒါပါလေဆိုတော့ဘုံဘုံတို့ရဲ့နော်ကိုယ်တိုင်သိထားရမယ်ကိုအကြောင်းနေမယ်ကိုကဘယ်ပေါ်မှာယက်တည်နေတာတော့သမုဒ္ဒရာထဲမှာတန်တရားဆိုတဲ့သမုဒ္ဒရာထဲမှာကိုကဘယ်နေရာမှာယက်တည်နေတာတော့ ငါပြောတုံးလေးပေါ်မှာယက်တည်နေတာဟုတ်လားသိချာစဉ်းစားကြည့်ဒါကနည်းနည်းနည်းနည်းစဉ်းစားကြည့်ရင်တကယ်မှလည်းဆိုတာတွေ့ရအဘလို့တော့ဘောအခဏဘာမှမခိုင်မြဲဘူးဘယ်ချင်းပြက်မလို့ယူမသိတာမဟုတ်ကံရှင်လေးနဲ့သွားနေတာသူကံရှင်ရုပ်သိမ်းတဲ့တနေ့အခုကောင်းကောင်းသာတော်ကြပြုံးဆိုမตาဖြစ်မှာသူကဟုတ်လားဟိုနေ့ကဘုံဘုံနဲ့တည်တယ်နော်တကကြီးတယောက်ရှင်ဟာအကြီးအကျယ်ကောင်းကောင်းစားရတယ်ဒုက္ခတန့်ပြီးရောက်တာဟုတ်လားဘယ်လိုပြောရင်ဒါကဘာလို့ဆိုတော့ ကိုကဘယ်နားမှာရက်တည်နေတာလဲမပြောတော့မှမှာရက်တည်နေတာအန်ဒီအလွန်ကြီးတယ်ဘာကြောင့်အန်ဒီကြီးတယ်လို့ပြောရတယ်ဒီအသက်ကဘာမှဟိုပြောလို့မရဘူးเนาะဒါတစ်ပိုင်းပေါ့ဒီရှင်သန်မှုရဲ့မရေရတဲ့သဘောเนาะစိတ်မချရတဲ့သဘောဒါတစ်ပိုင်းရှိတယ်အဲ့ဒါရှိတယ်ဆိုဘုန်းတို့ရဲ့စိတ်ကြီးရတယ်ပဲဘာနဲ့ပေါင်းနေတာလဲတက္ကရာကြီးနဲ့ပဲပေါင်းနေတာဟုတ်လားစိတ်ကလည်းပဲအချိန်မရွေးလောဘဒေါသမောဟဖြစ်ရှင်တိုင်းဖြစ်မယ်ခန္ဓာကိုယ်ကလည်းအချိန်မရွေးပြည့်ရှင်တိုင်းပြည့်မယ်အဲ့ဒီနှစ်ခု တိုက်မိပြီဆိုတာ ਨੇ အနာဂတ်ကဘလို့အဖြေထွက်မှာဒုက္ခအဖြေပဲထွက်မှာနော်ဟိုတကိုတင်မဲ့ချိန်လေးမှာကိုကစိတ်ကောင်းလေးဖြစ်ပြီးတော့မြန်ပြေးမယ်ဆိုတော့ကောင်းမှာပေါ့ဒါပေမဲ့ဘုန်းဘုန်းတို့ကကိုယ့်ရဲ့စိတ်ကိုငါအချိန်မီကောင်းအောင်လုပ်မယ်ဆိုတဲ့အစိုးတရားပိုင်နိုင်မှုနိုင်နေမှုတကယ်တမ်းကမရှိသေးဘူးအဲ့ဒီဟာအရိယာဖြစ်မှာကိုယ့်ရဲ့စိတ်ကိုတိုင်းတာတစ်ခုတည်းအစဉ်စဉ်ပိုင်းပိုင်းသွားကြတာနော်ပုထုဇဉ်တွေကစိတ်ကိုမပိုင်ဘူးငါဒီစိတ်ဖြစ်ခြင်းတယ်ဆိုတိုင်းဖြစ်တာမဟုတ်ဘူးအာယုံကအဓိကကျူးကန်ခြင်းလေလား အခုချိန်ကြောက်လို့ထိတ်လန့်စရာအာယုံနဲ့တွေ့ရင်ဘုန်းတို့ကြောက်မှာပဲအခုချိန်မမောစရာအာယုံနဲ့တွေ့ရင်ဘုန်းတို့မမောမှာပဲအခုချိန်ရေစရာအာယုံနဲ့တွေ့ရင်ရေမယ်အခုချိန်ငိုစရာအာယုံနဲ့တွေ့ရင်ငိုမယ်ဘုန်းတို့ကကိုယ့်ဘဝကိုယ့်စိတ်ကိုတကယ်တမ်းပိုင်းကိုမပိုင်အာယုံကျိုးဆွဲတိုင်းမလုပ်နိုင်တော့ကနေကြတာသဘောပေါက်ရင်လားအဲ့ဒါအခုရှင်တော်ကြီးရှင်းပြတယ်ဘေးတွေဒါကိုမြင်အောင်ကြည့်ဝိနိပါတိကဘေးနောက်ထန်တိများအုံတိများကြွေကြတာနဲ့နောက်ငှက်များအကိုင်းကျိုးတို့ပြန်တန်းတာနဲ့ပွာချတယ်လို့မျိုးပွာချတယ်ဆိုတာဥမာတစ်ခုပေးတာဟုတ်လားပြီးတော့ပါတော့ နော်ပင်လယ်ဘူးတင်မောရေးနဲ့နော်ငပြောတုံးဖောင်မလေးဘယ်ပုံမှာကိုရက်တည်နေတယ်လဲဆိုတာဘုန်းဘုန်းတို့သိရမြင်ရမှာပေါ့ဟုတ်လားဒါကြောင့်မို့လို့ဘုန်းဘုန်းတို့တွေဟာကိုယ်တိုင်သိထားရမယ်ကိုအကြောင်းဒီဒါဘဝရဲ့အဆင့်အတန်းကိုကဘယ်အဆင့်မှာရှိနေတယ်လဲဆိုတာပေါ့ကိုနားလည်ဖို့ကိုအဆင့်ကိုကိုယ်တိုင်မြင့်တင်နိုင်ဖို့အတွက်ဒါအခြေခံမဖြစ်မနေသိကိုသိရမယ်အသိဉာဏ်ပညာပဲဟုတ်တယ်မဟုတ်လားရသော်ဘယ်ကဘဝရဲ့အဆင့်အတန်းကိုအသိဉာဏ်ပညာနဲ့တိုင်းတာတနည်းပြောရရင်ကိလေသာအထူပါနဲ့တိုင်းတာနော်ဟုတ်လား ကိလေသာထဲမှာရှုဝါဆုံးကိလေသာတက္ကဒိဋ္ဌိပဲသူရှိနေတယ်အဲ့ဒါအညံသားကိညံသားတတ္တဝါဒါပေမဲ့ပုထုဇဉ်ထဲမှာမှဘုန်းတို့လည်းညံ့နေတာတော့ရှိသေးတာပေါ့လေဟုတ်လားပုထုဇဉ်ကလည်းဘယ်နှမျိုးထပ်ပိုင်းထားသေးတယ်အန္တပုထုဇဉ်ကလျာဏပုထုဇဉ်တို့ပိုင်းထားသေးတယ်နော်အန္တပုထုဇဉ်ဆိုတာမှာပေါ့ကန်းနေတဲ့ပုထုဇဉ်ပေါ့တဘာဝတရားကိုမမြင်ဘူးဟုတ်လားဥဒ္ဓမယအတိကလေးလောက်တောင်မှမသိဘူးဒါပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့ရုပ်တည်နယ်လေးဖြစ်နေတာတဲ့တဘာဝတရားတွေတဲ့အမြဲတမ်းပျက်စီးနေတာတဲ့ပျက်စီးမဲ့အရာတွေတဲ့ အဲ့လိုအတိမျိုးသူ့မှာမရှိဘူးဟုတ်လားအဲ့ဒီလိုမျိုးဒါဟာပုဂ္ဂိုလ်တ attva မဟုတ်ဘူးသဘာဝတရားတွေဖန်ဆင်းထားလို့ဖြစ်တာလည်းမဟုတ်ဘူးသူ့အတူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့တရားတွေမတိမြဲတဲ့တရားတွေလို့ဈာပုနာဝလေးလောက်နဲ့သိတယ်စဉ်းစားတွေးခေါ်မှုနဲ့လည်းလက်ခံတယ်ဟောအဲ့ဒီအစဉ်မျိုးရောက်မယ်ဆိုရင်ဒါကပါကလျာဏပုထုရှင်ဟောဒါတွေကိုဘုံဘုံတို့တကယ်နားလည်ရတယ်အဲ့တော့မြတ်စွာဘုရားရဲ့ဒီတတ္တဝါတွေရဲ့ဘဝအစဉ်အတန်းကိုတတ်မှတ်ပြပုံလေးဘလောက်တဘာဝကြတယ် နော်ကိလေသာထူလေအဆင့်နှိမ့်နေပေါ့နော်ကိလေသာပါလေအဆင့်မြင့်နော်တစ်ဖက်မှာကျတော့ဘလို့ဘလို့သတ်မှတ်တော့ဉာဏ်ပညာပါလေညံ့လေနှိမ့်ဟုတ်လားဉာဏ်ပညာကြီးမားလေအဆင့်အတန်းမြင့်အဲ့တော့ကိလေသာနဲ့ဉာဏ်ပညာလည်းသူဆန့်ကျင်ဘက်အနေထားမှာရှိပညာတက်တက်တက်တက်လာတာနဲ့တစ်ဖက်ကကိလေသာအလိုလိုပဲဖြစ်သွားရော့ရော့ရော့ရော့သွားတယ်သူကပုံတော့ကိလေသာကိုပညာကိုမြင့်တင်တဲ့နီးနဲ့ပဲရှော့လို့ရတာသူ့ကိုဒါလိုက်သွားပြီးတော့ ရှော့လို့ရတာမဟုတ်ဘူးဒါကိုနားလည်ဖို့တင်ပေါ့နော်ကိုလို့ရမှာကဒီအသိဉာဏ်ပညာကိုဒါပို့ပြီးတော့မသိသေးတာသိအောင်မသိသေးတာသိအောင်ဆိုပြီးတော့သွားရမှာဒီဘက်ကအသိဉာဏ်မြင့်မြင့်မြင့်မြင့်သွားတယ်လေဒီဘက်ကမသိလို့မှားတဲ့မသိလို့နော်ဒီချွတ်ရင်းသွားတယ်ကိလေသာတရားတွေမဖြစ်သွားမလို့နည်းသွားဒါကိုပြောတာဟုတ်လားတန်တတ္တဝါတွေရဲ့အစဉ်အတန်းကိုပညာအနည်းများနဲ့တိုက်တာလေကိလေသာအနည်းများနဲ့တိုက်တာလေဆိုတာကိုနားလည်ပြီး ကိုကဘယ်အဆင့်မှာပဲရှိနေသေးတယ်လဲဆိုတာကိုဘုန်းတို့သဘောပေါက်ရအောင်ဟုတ်လားအဲ့ဒါပြီးဘုန်းဘုန်းပါဆက်ပြီးတော့ပြောနေတာတော့ဆိုတော့တက္ကာယတိတိဆိုတဲ့နော်အာကြီးတဲ့ဆိုးရတဲ့အကြောင်းတရားကြီးကိုမဖေရှားနိုင်သေးတဲ့အတွက်ကြောင့်အပေလေးဘုံလို့ဆိုရတဲ့အကြောင်းဘက်ကိုရကောင်းတဲ့အကျိုးရလက်ကိုဘုန်းဘုန်းတို့တွေဟာဇေယျမဖြတ်နိုင်သေးဘူးအဲ့ဒီအနေအထားလေးကိုဆက်ပြီးတော့ပြောခြင်းအဲ့ဒါဇေယျဖြတ်နိုင်တဲ့ပုံကိုယ်တွေရဲ့အနေအထားလေးနဲ့ရှင်းပြီးတော့သူတို့အားကြပြီးတော့အော်ကိုယ်လည်းပဲအဲ့ဒီလိုမျိုးဖြစ်အောင် လုံတဲ့နေဆိုတာမျိုးဖြစ်ဖို့ဟုတ်လားအဲ့ဒါဘုန်းဘုန်းတို့နိဒာနာဘကတယုတ်ပါဠိတော်ထဲမှာလက္ခဏာတယုတ်ဆိုရှိတယ်လက္ခဏာမတိကိုအကြောင်းပြုပြီးတော့ဟောခဲ့တဲ့ဒေသနာတွေပေါ့နော်ရှင်လက္ခဏာဆိုတာကဘုန်းတို့ဟိုရတိညင်အောင်ရှင်တထောင်ကြားဦးတာဟုတ်လားဥရဝေလကတ္တဗရောဂယာကတ္တဗနတိကတ္တဗဟုတ်လားအဲ့ဒီညီကိုရဲ့တပည့် နောက်မြတ်စွာဘုရားရဲ့တရားကိုနားရလို့အကုန်လုံးရဟန္တာဖြစ်ကြတာတွေမှာသူပါတယ်ရှင်လက္ခဏာဆိုအဲ့ဒီရှင်လက္ခဏာတနေ့တော့ရှင်မမောပလန်နဲ့အတူတူဂိစကုတ်တောင်မှာတင်းသုံးနေတဲ့အဲ့လိုမနဲ့ခင်းလေးတဲ့အခါကျတော့ကိုလည်းတုတ်သိမ်းပြီးတော့ရာဇယုံမျိုးလေးကိုဆွန့်ကန်ကြွားကြတယ်အဲ့လိုဆွန့်ကန်ကြွားရင်းနဲ့တောင်ပေါ်ဆင်းလာတောင်ပေါ်ဆင်းလာတော့အဲ့ဒီလမ်းခုလက်ရောက်တဲ့အခါကျတော့ရှင်မမောပလန်ကောင်းငင်ကိုကြည့်ပြီးတော့ပြုံးနေတဲ့အဲ့ဒါကိုရှင်လက္ခဏာမြင်တယ် မြင်တဲ့အခါကျတော့ငါရှင်မောက်မလားဘာမှလည်းမမြင်မနဲ့ကောင်းကင်ကြီးကြည့်ပြီးတော့ဘာလို့ပြုံးလုံးမေးမေးတဲ့အခါကျတော့ရှင်မမောက်မလားငါရှင်လက္ခဏာတဲ့သင်ရဲ့ဒီမေးခွန်းကိုအခုမမေးသေးနဲ့ဩမြတ်စွာဘုရားရဲ့ရှေ့တော်မှာရောက်တော့မှမေးလို့အဲ့လိုအမိရှိအဲ့ဒါနဲ့ဆုံးခံရှင်ဘုံပေးပြီးနေလေနေတန်ရှင်နေပြီးညချမ်းကာလညနေခင်းရောက်ပြီးဆိုတော့မှမြတ်စွာဘုရားရဲ့ထံတော်ဘာကိုချင့်ကပ်ကြတယ်အမြတ်စွာဘုရားရှေ့တော်မှာရောက်ပြီးဆိုတော့ရှင်လက္ခဏာမနေ့တုန်းကသူမေးတဲ့မေးခွန်းကို ဒီယဟန်ပိတ်တလူပိတ်တတွေဂျားမှာမေးတာအရှင်မောက္ကလံမနေ့တုန်းကမြတ်စွာဘုရားရှေ့ကြမှာမေးပါဆိုလို့ဒါအခုမေးမယ်ကောင်းငင်ကြီးကိုကြည့်ပြီးတော့တင်မလို့ပြောတော့အဲ့လိုမျိုးမေးတဲ့ခါကျတော့ရှင်မောက္ကလံကငါတဲ့တင်တဲ့အတူတူဆင်းလာကောင်းငင်မှာနော်ပြန်တန်းနေတယ်အယိုးစုပြိတ်တာတကောင်ငါတွေ့ရပြီတဲ့အယိုးတွေကြီးပဲထဲထဲမှာနော်ဘာမှသိပ်ပြီးတော့မပါဘူး အယိုးတွေကြီးနေရတယ်ဒါပေမဲ့ကောင်းငင်ပြန်နေအဲ့ဒီပြိတ္တာအဲ့ဒါငါဘာလို့မဟုတ်ပြီးတော့ကြည့်မိတော့ဆိုတော့ခြောက်ချားဝယ်ရကောင်းတယ်ငုံကြီးတံငါကြားရဟုတ်လားငုံကြီးတံကြားရအဲ့ဒါနဲ့အတန်ကြားလို့မော့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီအယိုးစုပြိတ္တာကိုတွေ့ရတယ်ဘာလို့ तू အောနေတာလဲဆိုတော့သူ့ရဲ့ဒီအယိုးကြားတွေကနေနှလုံးတွေအသေးတွေဟုတ်လားအဲ့ဒီအမျိုးတွေကိုဒီကြီးတွေစွန့်နေရအတင်းထိုးစိတ်လိုက်သူကလည်းကောင်းငင်ပြန်တယ် အတောင်မှမပါဘဲနဲ့ပြန်ပြန်ဟိုအတောင်မှပါတဲ့ကောင်တွေသူ့လိုက်ပြီးတယ်ထိုးစိတ်စိတ်စမ်းကြယ်တဲ့လောကကြီးမှာတော့မယုံဘူးဆိုတဲ့အမြင်ကိုအခြေခံပြီးတော့မကြည့်နိုင်ဘူး။ဟိုညံမမီနိုင်ဘူးဆိုတဲ့အမြင်ကိုလည်းအခြေခံတတ်ဖို့လိုသေးတယ်။တော့တချို့ယူပါယုံတွေကဒီပဂတိမျက်စိစကုပတာရနဲ့မဖမ်းယူနိုင်ဘူး။ကိုယ့်ရဲ့မျက်စိကအာမသိပ်ပြီးတော့အစွမ်းတတိရှိတာမမြင်လို့မယုံဘူးလို့ဘာမှလုံးနဲ့ဟုတ်လား။တချို့ယူပါယုံတွေကနော်ဒီပဂတိစက်မျက်စိနဲ့မြင်နိုင်တဲ့ယူပါယုံတွေမဟုတ်ဘူး။ တကူအဋ္ဌိပတ်နဲ့ပြည့်စုံတဲ့ပုံကိုယ်တွေမှာမြင်နိုင်။ကိုရှင်လက္ခဏာယဟန္တာမြင်သလားမမြင်ဘူး။ရှင်မောကလန်မြင်တယ်။သူကတကူရမှာအတ္တနဲ့ရတဲ့ပုံကိုယ်ကိုဟုတ်လား။အဲ့ဒါနဲ့သူပြုံးတာဟာဒုက္ခရောက်နေတဲ့တတ္တဝါကိုမြင်ပြီးတော့ဘာလို့ပြုံးတော့စဉ်းစားတရားရှိ။အဲ့ဒါကိုဒီတုတ်တံကိုဖွင့်တဲ့အထက်ကရာထဲမှာဖွင့်ပြထားတယ်။သူကဘာလို့ပြုံးတာလဲဆိုတော့သူပြောရလေးကမှတ်သားတွေကကောင်းတယ်။ကိုရှင်လေးတွေသိချာသားတာ။ဘာပြောတော့ဆိုတော့သူကသူ့ရဲ့ဒီပြည်စုံမှုတံပတ်တိ ကိုယ့်ရဲ့တန်ပတ်တိကိုမြင်တာကတစ်ချက်မြတ်စွာဘုရားရဲ့ဉာဏ်တော်ကြီးရဲ့နော်အံ့ဩစရာကောင်းတာကိုမြင်လိုက်တာကတစ်ချက်ဒီနှစ်ချက်ကြောင့်သူပြုံးမိတယ်တဲ့သူ့ရဲ့ပြည့်စုံမှုကဘာတော့ဆိုတာသူ့မှာအဲ့လိုမျိုးနောက်ဂျုံရက်တဲ့ဆိုးရတဲ့ယုံနာဘဝတွေရတဲ့အကြောင်းမရှိတော့ဘူးအဲ့ကြောင့်မလို့ဩဒီတတ္တဝါဒုက္ခရောက်နေတာငါတော့တော်တော်လွတ်သွားပြီတော်သေးတယ်ဟောနည်းနည်းချိနဲ့သွားတယ်နော်ကိုဘွား ဟုတ်လားဒါတစ်ချက်နောက်တစ်ချက်ကဘာလို့ဆိုတော့မြတ်စွာဘုရားဩကမ္မဝိပါကောရှင်တွေရောနောက်ကံတွေဟာမကြံစီနိုင်လောက်အောင်ဆန်းကျင်ပြီဒါကြောင့်ကံအစိမ့်တရားဖြစ်တဲ့အတွက်ကြောင့်အကျိုးပေးရတဲ့အစိမ့်အစိမ့်တရားတတ္တဝါတွေကလည်းအမျိုးမျိုးဖြစ်နေတာလည်းမြတ်စွာဘုရားဟောတာဒီလိုဆန်းကျင်တဲ့ယုံနံတတ္တဝါတွေရဲ့လို့လောကမှာရှိနေသေးပါလားဆိုသူသိလိုက်ရတယ်မြင်လိုက်ရတယ်အဲ့လိုသိတဲ့မြင်တဲ့အတွက်ကြောင့်ဩမြတ်စွာဘုရားဟောတာမှန်လိုက်တာဟုတ်လိုက်တာမြတ်စွာဘုရားရဲ့အလုံးစုံကိုသိတဲ့တပ်ပင်ညုတဉာဏ်ဆိုတာတကယ်အံ့ဩစရာကောင်းတာပဲလို့ မြတ်စွာဘုရားဉာဏ်တော်ကြီးကိုသွားပြီးတော့တတိရလိုက်ဒီနှစ်ချက်ကြောင့်သူပြုံးတာဟောအဲ့တော့အဓိကကတော့ဘာလဲကိုဒီဒုက္ခတွေကလွတ်သွားပြီဆိုလို့ပြုံးတာနော်အဲ့ဒီလိုအပြုံမျိုးဘုန်းဘုန်းတို့တရားဓမ္မတို့မှာဥထုဇဉ်ဘဝနဲ့ဘယ်တော့ခါကလာမှမရနိုင်ကြံတဲ့တန်ဖိုးမရှိတဲ့ရေတရားမောတရားပြုလို့ပြုံးတဲ့တန်ဖိုးမရှိတဲ့အပြုံးတွေပဲရှိမှာနော်သဘောပေါက်ရင်လားအင်းဒါကြောင့်မလို့ဥထုဇဉ်ဘဝရဲ့အနေအထားမှန်ကလေးတွေကိုဘုန်းဘုန်းတို့တို့ကသဘောပေါက်ရမယ် နော်အဲမြတ်စွာဘုရားကအဲတုတ်တန်တပုတ်မှာဘလို့ဟောထားတာရှိလေအဲအရန်ဆင်းရဲတဲ့တတ္တဝါတွေကိုတွေ့လို့ရှိရင်ငါဒီလိုဖြစ်ခဲ့ဘူးတယ်လို့စဉ်းစားရမယ်ဟုတ်လားဘလုံးဘိုးပဲချမ်းသာတဲ့တတ္တဝါကိုမြင်ရင်လေဟွန်းဒါမျိုးလဲငါဖြစ်ခဲ့ဘူးသေးတာပဲလို့စဉ်းစားရမယ်ဘောတန်တရားမှာဘုန်းတော်ကနေကြတဲ့ဘဝမျိုးစုံကိုလည်းပဲနေခဲ့ထိုင်ခဲ့ဘူးလို့မြင့်မြတ်တဲ့ဘဝမျိုးစုံကိုလည်းနေခဲ့ထိုင်ခဲ့ဘူး ဘဝထဲမှာဘာမှအထင်သေးစရာမရှိဘူးဘာမှအထင်ကြီးစရာလည်းမရှိဘူးဆိုတဲ့အမြင်ကိုရောက်သွားစေနိုင်မြင်မာတဲ့တတ္တဝါတွေကိုမြင်ရင်လည်းအဖြစ်ခဲ့မှုတဲ့ဆိုရင်သိအထင်ကြီးစရာမရှိဘူးနော်အခိုက်အတန့်အရာနှိမ့်လိုက်မြင်လိုက်သွားနေတာဘယ်သူမှသာဝရနှိမ့်နေတာမရှိဘူးဘယ်သူမှသာဝရမြင်နေတာလည်းမရှိဘူးအဲ့ဒါဘုံကဘာစဉ်းစားမိတော့ဆိုတာငါဆင်းရဲခဲ့ဘူးတယ်ငါချမ်းသာခဲ့ဘူးတယ်ဟုတ်ပြီငါဆင်းရဲခဲ့ဘူးတယ်ဆိုတာလေဟာငါဆင်းရဲတဲ့ဘဝတွေကိုတွားရအောင်မှာပါလားဆိုတဲ့အတွေးကပို့ပြီးတော့ထိတ်လန့်စရာကောင်းတယ်ဆိုတာ ပြောချင်မဖြစ်ခဲ့ပြီးသားတွေကတော့ဒါပြီးခဲ့ကြပြီပေါ့နော်။နောက်မှဖြစ်နိုင်တဲ့အလားအလာရှိတာတွေကဘုရားပို့ပြီးတော့အရေးတကြီးစဉ်းစားမိဖို့မလိုဘူးလား။လိုတယ်။အဲ့ဒီလိုမျိုးမြတ်စွာဘုရားရဲ့ရှေ့မှာနော်ရှင်မဘောက္ကလန်ကဒီပြိတ္တာရဲ့အကြောင်းကိုပြောပြပြီးတော့ဒါကိုမြင်လို့ပြုံးတာဆိုမြတ်စွာဘုရားဘာမင်းရှိတယ်ဆိုတော့အော်ငါရဲ့တပည့်တာဝကတွေဟာသိနိုင်မြင်နိုင်ပြီးတော့နေကြပါပြီဆိုတာနော်အသိဉာဏ်တွေနဲ့ပြည့်စုံကြပြီ။တကယ်စင်စစ်အဖြစ်ငါဟာအဲ့ဒီပြိတ္တာ နော်ဘုရားဖြစ်ပြီးတဲ့ညကလေးကစပြီးတော့ငါတိတယ်ညင်တယ်တဲ့မြတ်စွာဘုရားအဲ့ဒီပြိတ္တာတကယ်ဆင်းရဲဟောဒီရာဖြူမျိုးထဲမှာတချီနှုံးကဖြစ်ခဲ့ဘာလို့ပြီးတော့အသက်မွေးတော့ဆိုတော့နွားတက်ပြီးတော့အသက်မွေးခဲ့တာအဲ့ဒါဒီထက္ကရာထဲမှာတော့သူအသေးစိတ်ရှင်းပြသူနွားတက်တဲ့အခါကျတော့နွားကိုအသားတခြားအယူတခြားသူလုတ်တာတွေရှိအဲ့ဒီအယိုးတွေကဂတိနမိတ်အနေနဲ့ထင်ပြီးတော့ငရဲကြပြီးမှဒီပြိတ္တာပေါ်သူကရောက်တာဟုတ်လားကမ္မနမိတ်ကံကမ္မနမိတ်ဂတိနမိတ်တော့ကြားဘူးတယ်မဟုတ်လားနော်သူကံပြုစဉ်အခါတုန်းက ဟုတ်လားနော်ကံကမ္မနမိတ်ပေါ့ဒီဥစ္စာနော်ကမ္မနမိတ်နော်ထင်ပြီးတော့သူဒီအယိုးစုပြိတ္တာကြီးသူဖြစ်တယ်ဒီအယိုးကြီးကိုကြည့်အယိုးကြီးကိုစိတ်ထဲဆွဲနေတယ်ဆိုကြပါစို့ဟုတ်လားဒီသဘောလေးတွေဒီစာထဲမှာအခြေဖွင့်ပြတယ်အဲ့ဒါမြတ်စွာဘုရားဩသိမြင်ပြီးတော့နေကြပါပြီဆိုတာငါဘုရားဖြစ်ကြတဲ့အစဒီတတ္တဝါကိုမြင်ခဲ့တယ်ဒါပေမဲ့အဲ့ဒီတုန်းကငါသစုကိုမှဒီတတ္တဝါကိုမြင်ခဲ့တယ်မပြောခဲ့ဘူးဘာဖြစ်လို့လဲဆိုတော့ငါဘက်ကတတ်တည်မရှိဘူး ဒါငါမြင်ခဲ့တယ်လို့ပြောလို့ရှင်ဘယ်သူမှဒီဟာကိုယုံမှာမဟုတ်ဘယ်သူကမြင်ပါတယ်လို့တက်တည်လည်းပြကြရမရှိဘူးသူတယောက်တည်းပဲဒီဟာကိုသိတော့တက်တည်မရှိတော့သူမပြောဘူးဘာလို့မပြောလို့ဆိုတော့မယုံတဲ့လူတွေနော်မယုံရင်တည်းဟူသောအကြောင်းကြောင့်များစွာအကျိုးမဲ့ကြမယ်ဆိုတော့သိဟောဒါလေးကိုဟိုဖတ်ရတော့လည်းပဲစိတ်ထဲမှာအော်လောကမှာနော်ဘာတွေကိုပြောရမယ်ဆိုတာကိုသိဖို့လိုသလိုပြောစရာတွေရှိဖို့လိုသလို ။ဒီအချိန်မှာမပြောသင့်ဘူးဒီလူတွေကိုမပြောသင့်ဘူးဆိုတာကိုလည်းသိဖို့လိုသေးပါလားလို့ဒါကိုလည်းဘုံဘုံကတွေးမိ။ဒါကတော့ဒီတရားနဲ့တော့အရင်ကြီးမဆက်ဆံဘူးစဉ်းစားကြည့်ဟုတ်လား။တချို့ကိစ္စတွေကကိုသိထားတာမှန်တယ်ဟုတ်လား။ဒါပေမဲ့ဒီမှန်တာကိုဘယ်သူမှပြောလို့မရဘူး။ပြောလို့မရဘူးရတယ်ဆိုတာကိုလည်းဘာလို့ပို့လို့လဲ။သိဖို့လိုသေးရဲ့နော်။မှန်တယ်ဆိုပြီးစွတ်ပြောလို့မရဘူး။မှန်တာကြီးကိုအများစုကလက်မခံနိုင်ဘူးဆိုရင်မဖြစ်နိုင်တော့။ အကျိုးမဲ့နိုင်တယ်ဒုက္ခများနိုင်တယ်ကိုပြောတာလည်းပဲလူရင်းမရောက်တော့ဘူးအကျိုးရှိတဲ့ဘက်ကိုမရောက်တော့ဘူးကိုကလည်းအကျိုးရှိသေးခြင်းလို့ပြောတာပဲဒါပေမဲ့အကျိုးရှိတဲ့ဘက်ကိုမရောက်ပါဘဲနဲ့ကိုရောကိုရောအကုန်လုံးအကျိုးမဲ့တွေနဲ့ပဲအဆုံးသတ်သွားတာမျိုးဖြစ်တတ်တယ်နော်ဒါကြောင့်တချို့အကြောင်းအရာတွေကကိုတီတိုင်းပြောလို့မရဘူးတစ်ဖက်ကနားလည်နိုင်မလားလက်ခံနိုင်မလားကြာကိုလိုက်ပြီးတော့သဘောပေါက်နိုင်တဲ့အနေအထားမျိုးရှိမလားဆိုတာကိုဘုံဘုံတို့သိဖို့မလိုဘူးလားအဲ့ဒီအပိုင်းကိုလိုနေတဲ့တရားတချို့လူတွေပြောရင်းနဲ့ညင်းညခုံည နော်အဆင်မပြေဖြစ်ကြတယ်အများကြီးရှိတာဆိုလေဟုတ်လားဒါကဒီစကားလေးကိုအမှတ်ရဖို့ဘုံကပြောပြတယ်နော်တတ်ပါလေအဓိကပြောရင်တာတတ္တဝါတွေရဲ့အနေအထားကိုမြတ်စွာဘုရားကပညာအစဉ်အတိုင်းကိလေသာအစဉ်အတိုင်းကိုကြည့်ပြီးတော့သတ်မှတ်တယ်။ဘုဖုန်းတို့ရဲ့တတွေရဲ့အနေအထားကအလွန်နှိမ့်ကြတဲ့အနေအထားမှာပဲရှိနေသေးတယ်။နောက်ဒိဋ္ဌိလေးတွေမြင်တိုင်းဘုဖုန်းတို့မှာမပြုံးနိုင်ဘူး။ဟုတ်တယ်မဟုတ်လား။ဘလို့ပြုံးမျိုးတော့အားတော့ဒါမျိုးဖြစ်တော့ဘူးဆိုတဲ့အပြုံးမျိုးမရှိဘူး နောက်သူတို့ရေတရားလေးတွေလုပ်ပြန်လို့ရေတာလောက်ပဲရှိထားပဲဟုတ်တယ်မဟုတ်လားတကယ်တမ်းကသူတို့နဲ့ကိုယ်နဲ့ဘာထူးလဲဘာမှထူးတာမဟုတ်သေးဘူးနော်အရင်ကြီးကိုပြချမ်းသာမှုဘာမှရှိသေးတာမဟုတ်သူတို့လည်းပဲလောဘဖြစ်စရာတွေ့လောဘဖြစ်တယ်ဒေါသဖြစ်စရာတွေ့ဒေါသဖြစ်တယ်သူတို့လည်းသိပြီးရင်အနာဂတ်ဘဝဘာရလို့မသိဘူးကိုယ်လည်းအနာဂတ်ဘဝဘာရလို့မသိဘူးသူတို့လည်းအကြည်တဲ့6မျိုးနဲ့တိဆောက်ထားတယ်ကိုယ်လည်းအကြည်တဲ့6မျိုးနဲ့တိဆောက်ထားတယ်သူတို့နဲ့ကိုယ်နဲ့အကြီးအကျယ်ကိုပြချမ်းသာမှုရှိတယ်ဆိုရင်ဘယ်အချက်မှရှိမှာလို့ထင်တယ် သူတို့ကအဲ့ဒီဒုက္ခကလွတ်အောင်လုံနိုင်တဲ့အခွင့်အရေးသူတို့မှမရှိဘူးဘုံဘုံတို့ကအဲ့ဒီဒုက္ခကနေလွတ်အောင်လုံနိုင်တဲ့အခွင့်အရေးဘုံဘုံတို့မှရှိဒါဒါပဲကြီးကြီးမားတယ်ဟောပြချမ်းသာချက်အဲ့ဒါမနေ့ပြန်ကြတော့အဲ့ဒီအခွင့်အရေးကြောင့်ပြောပါဟုတ်လားအခုပြောခဲ့တာတွေကဥယျာဉ်မကောင်းတဲ့အခြေအနေတွေအကြောင်းကြီးပြောနေတာနော်မနေ့ကလည်းပါတယ်သေမှာဒါလည်းလူကြံပြောနေတာမဟုတ်လေတကယ်သေရမှာပဲတကယ်ပြဿနာကြီးပဲဟုတ်တယ်မဟုတ်လားမသေးခင်မှာမပြောမတော့အနာဦးမယ်အခက်မသိနော် စဉ်းစားမိဖို့လိုတယ်နော်အဲ့ဒါတွေကိုဘုံတို့အဆင်ပြေပြေရင်ဆိုင်နေတဲ့အနေအထားရှိမလားမရှိဘူးလားဒါပြောခဲ့တာရိုးရိုးလေးပဲဟုတ်လားဒီကနေ့တော့မပြောတာတက္ကာယဒိဋ္ဌိနဲ့သူ့ရဲ့စွန့်ရင်တတိသူ့ကြောင့်ဖြစ်နိုင်တဲ့နောက်ဆက်တွဲဆိုးကျိုးတွေအဲ့ဒီအနေအထားအဲ့ဒီအဝန်းဝိုင်းထဲမှာပဲဘုံဘုံတို့ဟာရှိနေသေးတယ်ဟုတ်လားကိုယ်တိုင်သိထားရမယ်ကိုအကြောင်းများဟုတ်လားအဲ့တော့ဆက်ပြီးတော့ဘုံတို့ဗာပြောခြင်းတော့ကျန်တဲ့အချိန်လေးမှာနော်ဒီနေ့ပြောဖို့စီစဉ်ထားတာလေဒီတက္ကာယဒိဋ္ဌိဟာအလွန်တရာမှတတ္တဝါတွေရဲ့ပုံမှာ နော်အကြီးမားဆုံးသောဆိုးကျိုးတွေကိုဖြစ်စေနိုင်စွမ်းရှိတဲ့အရာဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားဘဝမှာအရေးအကြီးဆုံးလို့ဟာဘာလဲလို့မေးရင်တက္ကာဒိဋ္ဌိကိုဖယ်ရှားတဲ့အလုပ်ကအရေးကြီးဆုံးလုပ်လို့ပြောဒါလည်းပဲဘုံဘုံကပြောခြင်းမေးဟုတ်လားလူတွေရောဘယ်လို့အရေးကြီးဆုံးတော့ဒီချိန်မှာဘာအရေးကြီးဆုံးတော့မြို့မြို့မေးရင်တော့ကိုပြောခြင်းကပြောကြမှာနော်ဘာအရေးကြီးတယ်ဘယ်ဟာလုပ်ဖို့အရေးကြီးတယ်အခုချိန်ဘာပြောလိုက်ဖို့အရေးကြီးတယ်ရေးကြီးရတယ်အမျိုးမျိုးရှိထွက်လာပါတော့နော်။ဒါမြတ်စွာဘုရားရဲ့အမြင်အရာ အရေးကြီးဆုံးအလုပ်ဟာဘာလဲဆိုတာကိုနော်ဒီတုတ်တန်လေးတော့တွေ့ရတယ်ပေါ့နော်တုတ်တန်ရဲ့နာမည်ကတတ္တိတုတ်တန်နော်အဘုလိုမြတ်စွာဘုရားဒီတုတ်တန်လေးဟောလို့ဆိုတာဟောမြတ်စွာဘုရားလက်ထက်ကပြမာကြီးတူမြတ်စွာဘုရားဒီကိုရောက်လာတယ်တဲ့ဆန့်ကျင်တဲ့ကိစ္စတွေနော်ဒါတွေကဟုတ်လားတာမန်လူတွေမသိနိုင်တဲ့နော်ယုံဖို့ခက်တဲ့အကြောင်းတရားတွေပေါ့ညညညလို့အရာမျိုးမှလာတာပဲသူတို့ကဟုတ်လားလာပြီးတော့မြတ်စွာဘုရားကိုလျှောက်တယ်တဲ့ဘာလျှောက်တော့ဆိုတော့ အထိယဝိယဩမထောဒန်ရှမနောမတ္တတိကာမရာဂပဟာနာယတတောဘိက္ခုပရိပစီမြတ်စွာဘုရားတဲ့ခေါင်းကိုမီးလောင်တဲ့လူရင်ဝကိုလှန်ရှုနေတဲ့လူနော်ရင်ဝကိုလှန်ရှုနေတဲ့ပဋ္ဌိဆိုတာလှန်ကိုပြောတာဟုတ်လားပဋ္ဌိယဝိယဩမတောရင်ဘက်ကိုလှန်ရှုနေအသေးသေးဘူးသူ့ရဲ့တန်လန်းကြီးရောနော်ရင်ဝကိုလှန်ရှုနေတယ်ဒါရှမနောကမတ္တကီခေါင်းကိုမီးလောင်တယ် ခေါင်းကဆန်လို့မီးလောင်နေတယ်အဲ့ဒီလှန်စုနေတဲ့လူမီးလောင်နေတဲ့လူပါဒီလှန်ကိုနှုတ်ဖို့နော်ဒီမီးကိုငြိမ်းဖို့ဘလောက် အရေးကြီးတယ်သူ့ဘဝမှာအဲ့ဒီအချိန်ကအဲ့ဒါဟာအရေးကြီးဆုံးပဲအဲ့ဒါဟာအရေးကြီးကြီးနော်ဖေရှားဖို့လှန်နှုတ်ဖို့လှုပ်တဲ့တဲ့လူမျိုးတဲ့ကာမရာဂပါဟာနာယနော်ကာမအာယုန်တွေရဲ့ပုံမှာဆွဲမဲ့နေတယ်လူချင်းနေတယ်လို့ဆိုတဲ့ကာမရာဂတရားကိုဖေရှားဖို့အတွက်တတောဘိက္ခုပြိပ္ပစီနော်ရှင်ယဟန်တွေလူတွေဆိုတာ နော်ဒုက္ခငြိမ်းရင်တဲ့လူဆိုတာအဲ့ဒီကာမရာဂကိုပယ်ရှားဖို့ကြိုးစားတဲ့နေသူကလောကမှာအရေးကြီးဆုံးလို့ဟာကာမရာဂကိုပယ်ဖို့သူကပြောတာနော်ကာမရာဂဆိုတာသိရနော်အယောင်တွေအတန်တွေအနှံ့တွေအရသာတွေအတွေ့အထိတွေဒါကိုပါခေါ်တော့အာယုံ၅ပါးအဲ့ဒီအာယုံ၅ပါးထဲမှာမှလူချင်းစရာနှစ်သက်စရာမျက်နှိုးစရာကောင်းတဲ့အာယုံကာမအာယုံလို့ခေါ်တာဟုတ်လားအဲ့ဒီကာမအာယုံရဲ့ပုံမှာဆွဲမဲ့တာကိုပါခေါ်တော့ကာမရာဂ အဲ့ဒီကာမရာဂကိုပယ်ရှားဖို့အရေးကြီးတယ်လို့ပြောဘာလို့သူကအဲ့လိုပြောလဲသူ့ရဲ့အမြင်လေးကကျမလေးဆိုတာအလွန်တရာမှတတန်းရှည်တာကိုတတန်းရှည်တဲ့အခါကျတော့ဒီနတ်တွေလူတွေလူတွေတည်းမကောက်တော့နတ်တွေပါကြည့်နော်သူကကဘာပေါင်းကိုရာနဲ့ထောင်နဲ့တောင်းနဲ့ချီပြီးတော့ရှည်တာကိုကျမလေးကဟုတ်လားအဲ့တော့ဒီ net တွေဆိုတာလေသူတို့နဲ့စားတော့ဘာမှမဟုတ်ဒီကဘာတွင်းမှာပဲဖြစ်လိုက်ပြက်လိုက်တဲ့ပုံမျိုးလူဆိုတော့မပြောနိုင်တော့ပေါ်လိုက်ပြောက်လိုက်တဲ့ပုံမျိုး ဟုတ်လားအဲ့တော့သူ့ရဲ့ဒီအမြင်ထဲမှာဒီ net တွေလူတွေအိရှန်တွေမပြောတော့ဘူးဒီလောက်အသေးမြန်တာကိုသူထည့်မပြောတော့ဘူး net တွေလူတွေအခုပဲမွေးလာတယ်တော့ကြားတော့မရှိတော့ဘူးလို့သူအဲ့လိုမြင်ရဘလောက်မြန်တော့ဘုန်းတို့ရဲ့ဘဝလေးကဒါပေမဲ့ဘုန်းတို့ကတော့ကိုကိုဘယ်လိုထင်နေတာဟာကဘာတီတွေရွေ့ကိုကိုကဘာတီတွေပြတ်တွက်ထားတာနော်သေချာစဉ်းစားဟုတ်လားအခိုင်အမာကိုတွက်ထားတာအပြက်ပါကုန်ပါဘူးဟုတ်လား မြမာရဲ့အမြင်မှာဘယ်လိုမြင်နေလဲအခုပဲမွေးလာတဲ့ဒီကောင်ကိုခဏနေမရှိတော့အသေးမြန်လိုက်တာပေါ့နော်သူကတော့မှသာဝရသဘောမျိုးကြီးဖြစ်ဒီတတဝါတွေနဲ့ဆိုင်သူအလုံးကိုကြာမြင့်တဲ့ကာလအသက်ရှိဆိုနော်အဲ့ဒါသူကဆက်ပြီးတော့စဉ်းစားတယ်ဘာဖြစ်လို့ဒီတတဝါလေးတွေဟာအခုပဲမွေးခုပဲသေမြန်မြန်ပြေနေကြတော့မတို့လိုဘာလို့အကြာကြီးမနေရတာပေါ့အဲ့လိုမေးတဲ့ခါကျတို့လိုဇံမရဘူးသူတို့မှအသက်တူကြတယ်တို့ဇံရလို့ရှိရင်သူတို့အသက်ဒီလောက်ကြီးမတူဘူး တော့ဇံဆိုတာလည်းကာမရာဂကိုပယ်နိုင်မှရမှာဒီကာမရာဂရှိနေလို့ဇံကလည်းမရဒီအာယုံမဲ့နေတဲ့အခါကျတော့ဓာတ်တဲ့ကောင်းတဲ့ဇံကိုသူရအောင်လုပ်ဖို့အတွက်သူအချိန်လည်းမရှိဘူးလှုပ်ချင်သိလည်းမရှိဘူးသူကဒီလည်းပဲပြောနေတာပေါ့နော်တော့ကာမရာဂကိုသာပယ်နိုင်မယ်ဆိုရင်ဇံရမယ်ဇံရလို့ရှိရင်အသက်ရှင်မယ်ဓာတုရဲ့အမြင်ဒါကြောင့်မလို့တတ္တဝါတွေဟာခေါင်းလောင်တဲ့မင်းရင်ဝကိုစူးနေတဲ့လှန်ကိုနှုတ်တာထက်ကာမရာဂကိုပယ်ရှားဖို့ပို့ပြီးတော့အရေးတကြီး လုံးတဲ့တယ်လို့သူ့ရဲ့အမြင်ကပြီးပြောတာဟုတ်လားအဲ့လိုပြောတဲ့အခါကျတော့ညက်စွာပြန်သူ့ရဲ့စကားကိုပြင်ပေးတာလုံးလုံးလျားလာကြီးမဟုတ်ဘူးလို့ပြောလိုက်တာမျိုးတော့မဟုတ်ဘူးပြင်ပေးတာသူ့စကားလေးကိုပဲယူပြီးတော့ပြောတယ်ညက်စွာပြန်တတိယဝိယအောမတော်ဒန်ရှမနောဝမတ္တကေတက္ကာယဒိဋ္ဌိပဟာနာယတတောဘိက္ခုပရိပစီနော်ခေါင်းလောင်နေတဲ့မိရင်ဆူးနေတဲ့လှံနှုတ်တာထက်တက္ကာယဒိဋ္ဌိကိုဖယ်ရှားဖို့အတွက်တတိရှိဥစွာပြုတ်ပြီးတော့တတ္တဝါတွေဟာ ကျိုးပန်းအထုတ်တဲ့နေကာမရာဂရဲ့နေရာမှာဘာပြောင်းပြောလိုက်တာလဲတက္ကာယဒိဋ္ဌိကိုပြောလိုက်တာဟုတ်လားတက္ကာယဒိဋ္ဌိပါဏာယဟုတ်လားဒီနေ့တရားတစ်ပုဒ်လုံးမှာသူ့နာမည်ကြီးပြောလာတာနော်တက္ကာယဒိဋ္ဌိနော်တကာယဒိဋ္ဌိစကလုံးသုံးလုံးတဆိုတာထင်ရှားရှိတာထင်ရှားဖြစ်နေတာနော်ကာယဆိုတာရုပ်တည်နံနေရဲ့အပေါင်းကိုပြောတာအထင်ရှားဖြစ်နေတဲ့ယုံနာအဲ့ဒါရဲ့ပုံမှာဒိဋ္ဌိအမှားယွင်းတဲ့အမြင်ဖြစ်နေတာနော်မှားယွင်းတဲ့အယူ ဖြစ်နေတာဒါတက္ကာဒိဋ္ဌိဆိုတာဒီထင်ရှားဖြစ်နေတဲ့ယုံနာနေရဲ့ပုံမှာအထင်မှားနေတာယုံနာကိုယုံနာလို့ကိုမမြင်ဘူးယုံနာကိုဘယ်လိုမြင်နေအောင်မြင်နေသလိုကိုမြင်နေတာဟုတ်လားအဓိကတော့ဘယ်လိုမြင်တာလို့ပုဂ္ဂိုလ်တ attva တော့မြင်နေတာငါလို့မြင်နေတာသူလို့မြင်နေတာဒီသဘောလေးတွေနားလည်ရမယ်ဟုတ်လားအဲအဲ့ဒီတက္ကာဒိဋ္ဌိကိုပယ်ရှားဖို့အရေးကြီးဆုံးလို့မြတ်စွာဘုရားဖြေပေးတာအဲ့ဒီမှာအဖြေထဲမှာဘုံဘုံတို့တက္ကာဒိဋ္ဌိကိုဘာနဲ့ပယ်ရှားမှာလဲတတောဘိက္ခုပရိပစီ နော်တတောဘိက္ခုပရိပစီနော်တတောဆိုတာတတိပြောတာနော်တတိပဋ္ဌာန်တရားအားလုံးကိုနားလေလိုက်ရမယ်လို့ဘုမောကပြောချင်တယ်ဟုတ်လားကိုယ်ခန္ဓာမှာဘာပဲဖြစ်ဖြစ်အမှတ်တတိလေးထားပြီးနေတာပေါ့တတိပဋ္ဌာန်ဆိုတာဟုတ်လားဖြစ်နေတာကိုဖြစ်နေတဲ့အတိုင်းလေးပဲသိအပူလိုတွေမလုပ်ကိုထင်တာတွေကိုယ့်ရဲ့အတွေးတွေရောဆွတ်ထားတာမရှိဘူးပူတာကိုလည်းပူတယ်လို့ပဲသိလိုက်တယ်အေးတာကိုလည်းအေးတယ်လို့ပဲသိလိုက်တယ် မျက်နှာလေးချပြီးတော့ဘုန်းတော်ကကိုယ့်ကိုပြန်ပြီးတော့ကြည့်ကြည့်ဒါအစကနဦးစမျက်တိလေးမိတ်မိတ်ချင်းကတော့ဟိုမမကြီးထိုင်နေတဲ့ယူရိုရိတ်တွေကိုယ့်ပုံသဏ္ဍာန်ကြီးမြင်နေမှာပေါ့ဟုတ်တယ်မို့လားမျိုးလုံးလေးမိတ်လိုက်တာနဲ့ယူရိုရိတ်တွေစိတ်ထဲမှာမြင်နေမယ်နော်อืมအဲ့ဒီနားတွေမရက်နဲ့ဘာဆက်သွားလို့ထိနေတဲ့သဘောလိုက်တည်ဟုတ်လားထိနေတဲ့သဘောဆိုအဲ့လိုယူရိုရိတ်တွေပုံသဏ္ဍာန်တွေပါသေးလားအပါတော့ထိနေတယ်အဲ့ဒီထိတာကိုသိပါများလို့ရှိရင်ထိတာထဲမှာဘာတွေပါမလို့ ူတာတွေပါလိမ့်မယ်အေးတာတွေပါလိမ့်မယ်မပူမအေးနွေးနွေးလေးတွေပါလိမ့်မယ်မြို့မြို့ပဲဒါတေဇောဝင်းကျင်နော်တေဇောရဲ့နယ်ပယ်ပေါ့ဟုတ်လားမိရဲ့နယ်ပယ်ဟုတ်လားမာတာတွေပြော့တာတွေနှုတာတွေညံ့တာတွေအဲကြမ်းတာတွေဒါတွေကိုဘုံဘုံတို့တွေ့ရလိမ့်မယ်ဒါပါလို့နော်ဝါရောရဲ့နယ်ပယ်မောပထဝီရဲ့နယ်ပယ်ပေါ့ဟုတ်လားလှုပ်နေတာတွေတွန်းနေတာတွေဒီသဘောမှာနော်လေရဲ့နယ်ပယ်ဝါရောရဲ့နယ်ပယ်ဟုတ်လားယိုရှိနေတာတွေဖွဲ့စည်းထားတာတွေတင့်ကြပ်တော့ဖွဲ့စည်းထားတာတွေယိုရှိနေတာတွေ ဒါတွေကိုညံထဲမှာမြင်မယ်ဆိုရင်ဒါပါတော့အာဘောရဲ့နေပေပေါ့ဒီဓာကြီးလေးပါပဲရှိဟုတ်လားဓာကြီးလေးပါကနေပေါ့ဒီဆောက်တာဓာကြီးလေးပါအခြေခံပြီးဘာလုပ်တာလဲဒီဆောက်တာဒီ issue ဝေးကြီးဟုတ်လားပုဂ္ဂိုလ်တ attva ဆိုတာဘယ်နာမှာမှရှိတာမဟုတ်ဘူးအကောင်အထည်အလုံးရဲ့ပုံတံဘယ်နာမှာမှတကယ်တမ်းဟာရှိနေတာမဟုတ်ဘူးစိတ်နဲ့တကယ်သိလို့ရတဲ့အရာပါတယ်ပူတာအေးတာမာတာပြော့တာနှုတာကြမ်းတာဟုတ်လားတွန်းတာလှုပ်တာ ယိုတာဖွဲ့တာဒီသဘောလေးတွေဘုန်းတို့ရဲ့ခန္ဓာမှာထင်ရှားမသိနိုင်ဘူးလားသိနိုင်တယ်အဲ့ဒါကိုသိလို့ရှိရင်အဖြစ်သွားပြီအဲ့ဒီသိနေတဲ့အခိုက်အတန့်မှာတက္ကာဒိဋ္ဌိမရှိဘူးသူအမှန်အမှန်တိုင်းသိနေတာလေဟုတ်လားဘုန်းတော်အဲ့ဒီအမှန်တွေကိုမသိတဲ့အခါကျတော့ဘာအမြဲတမ်းဝင်ဝင်လာတက္ကာဒိဋ္ဌိရပဲဝင်ဝင်လာဟုတ်လားဒါမို့လို့ဒီတက္ကာဒိဋ္ဌိကိုဖယ်ရှားနိုင်တဲ့ယုံ nant ကိုယုံ nant မယ်လို့မှန်မှန်ကန်ကန်သိတဲ့သိဉာဏ်ပညာဘုန်းတော်ရအောင်ကြိုးစားရ အဲ့ဒါကိုသိမှများလို့ရှိရင်ဒီရုပ်တည်နံတွေဒီသဘာဝတရားတွေဟာတော့တည်မြဲမှုမရှိတယ်အမြဲတမ်းပြောင်းလဲနေတဲ့ရက်တည်မှုမရှိတဲ့သဘာဝတရားတွေကိုဆက်ပြီးတော့သူသိလာတယ်ကိုယ်ပဲဖြစ်လာတဲ့ဒါမှမဟုတ်တော့နောက်တစ်ခါထပ်ဖြစ်တယ်ဟာနောက်တစ်ခါထပ်ဖြစ်တယ်အသည့်အသည့်ပဲထပ်ထပ်ဖြစ်နေတယ်ဆိုတော့အဟောင်းဟောင်းတော့ရှောက်ပဲကုန်ခန်းလိုက်တယ်ပေါ့ပျောက်ပြက်လိုက်နေတယ်ပေါ့ဒီသဘောတွေကိုဘုံဘုံတို့နားလေသဘောပေါက်မယ်ဆိုရင်ဉာဏ်ဘာလို့လာလဲခေါ့နော်နည်းနည်းနည်းနည်းမြင့်လာရလို့ခေါ့နော်အဲ့ဒီလိုဉာဏ်ပညာမျိုးကိုဘုံဘုံတို့တွေကရအောင် ရှာမိကြရမယ် အဲ့ဒါမှတက္ကာဒိဋ္ဌိကိုပယ်နိုင်တဲ့အလုပ်ကိုလုပ်ရရောက်သူ့ကိုပယ်နိုင်မှသူ့ကြောင့်ဖြစ်လာမဲ့နောက်ဆက်တွဲနော်အကုသိုလ်ကံတွေလွန်ကျူးမိတာတွေအကုသိုလ်ကံတွေကိုလွန်ကျူးမိတဲ့အတွက်ကြောင့်အကျိုးရလက်ဆိုးတွေဖြစ်တဲ့အပယ်လေးပုံဒါတွေနဲ့အကုန်လုံးဘုံဘုံတို့ကမလုပ်တော့ဘူးလို့ဇေယျပြတ်ပြတ်ဟုတ်လားနောက်မှရှင်ဘုံဘုံတို့ကအခြေအနေဆိုးကနေပြီးတော့ရုံးထွက်နိုင်မှာမဟုတ်ဘူးအဲ့တော့ကိုဘဝဟာအခြေအနေဆိုးထဲမှာပဲရှိနေပါသေးတယ်ဆိုတာကိုအစကနူသိရတယ်ပြီးရင်အဲ့ဒီအခြေအနေဆိုးကနေလွတ်မြောက်ခြင်းစိတ်ရှိရမယ် အဲ့ဒီအခြေအနေဆိုကနေလွတ်မြောက်အောင်ဘယ်လိုလုပ်ရမလဲဆိုတဲ့နီလန်းကိုရှာရမယ်နီလန်းတွေ့ပြီဆိုလို့ရှိရင်အဲ့ဒါကိုအသုံးပြုပြီးတော့ဘုန်းတော်ကကြိုးပမ်းအထောက်ရဒါပဲလမ်းစဉ်လားဟုတ်လားဒီသဘောလေးတွေကို ပြောတာနော်ဒီနေ့နော်ပရိသက္ခာတိတိနဲ့ပတ်သက်ပြီးတော့ဒါဘုန်းတော်ဘယ်လိုဖယ်ရှားမလဲဆိုတတိကိုအဥပြုပြီးတော့တတိပဋ္ဌာန်လေးကိုအသုံးချပြီးတော့ဘုန်းတော်မလုပ်ကြမှာတော့တက္ကာတိတိကိုဖယ်ရှားဟုတ်လားဒီပညာတော့အများသောအားဖြင့်လူတွေကချုပ်တဲ့ကြတာများပါပဲ ပညာယပရိဟာလိနပတ္တလောကံတတိဝကံနိဝိဒံနာမရူပတရနော်ဣဒံသစ္ဆန္တိမညတိဒီကဒါလေးအလွန်ကောင်းတယ်နော်ဝိသရိယကြက်ထားနော်ပညာယပရိဟာလိနပတ္တလောကံတတိဝကံပညာယပရိဟာလိနပညာချွတ်တဲ့နေကြတယ်ပညာမပြည့်မစုံဖြစ်နေကြတယ်အတိမပြည့်မစုံဖြစ်နေကြတယ်နော်ပတ္တလောကံတတိဝကံလောကံတတိဝကံနတ်နဲ့တကွာသောလောကနတ်ဒီမှာတော့ဒီအတိမရှိဘူးလို့ပြောတာ ဟုတ်လားနတ်နဲ့တကွာသောလောကကြီးကိုပတ်တာကြည်စမ်းပါနော်ပညာအသိဉာဏ်ပညာဆိုတော့ယုံနာကိုယုံနာလို့သိတယ်ယုံနာကိုအနိစ္စဒုက္ခအနတ္တလို့သိတယ်ဒီလိုပညာအစစ်အမှန်လောကမှာဘာလို့လဲချွတ်တဲ့နေဆုပ်ယုပ်နေဒါတွေမပြည့်စုံဘူးတဲ့ပညာရပြိဟာနေနာပတ္တလောကတာရိဝကနော်ပညာချွတ်တဲ့တဲ့နတ်နဲ့တကွာသောလောကကြီးမှာကြည်စမ်းပါနိဝိဋ္ဌာနာမရူပတနနာယုတ်ရဲ့ပုံအမျိုးမျိုးအထင်မှားနေကြတယ်တဲ့သူတို့ထင်ချင်းလိုထင်နေတာ သူတို့ထင်နေတာနာယုတ်ကြီးဒါတိနာယုတ်လို့ကိုမသိဘူးအဲ့ဒီနာယုတ်ကိုပဲကောင်းတယ်ဆိုတယ်ဘာပဲညာပဲထင်ချင်းတို့ကိုထင်နေတယ်ဟုတ်လားနာယုတ်ရဲ့ပုံမှာဘလို့ဖြစ်နေအထင်မှားနေမှားယွင်းဆိုတာမှတ်ထင်နေကြဘလို့ထင်တာလို့တော့မပြောတော့ဘူးနော်ဟုတ်လားမှားယွင်းဆိုတာမှတ်ထင်နေကြအဲ့လိုပဲကိုယ့်ရဲ့အထင်တွေမှားနေတာပေါ့မှားတယ်လို့သိရတာဆိုမသိဘူးတဲ့ဣဒံသစ္ဆန္တိမညတိငါထင်တာကမှအမှန်လို့တောင်မှထက်ထင်လိုက်သေးတယ်လေကအမှားပဲထိဆက်သွားတယ်နှစ်ခုနော် သူငကိုထင်းနေတာလဲအမှားအဲ့ဒီအမှားကိုသူကဘလို့ထပ်ထင်တာတော့အမှန်လို့ထပ်ထင်တယ်ဟာအဲ့ဒီကြတော့မှဟာချွတ်ဖို့တော်တော်ခက်သွားပြီသိလားသဘောပေါက်လားဒါမြတ်စွာဘုရားဟောတဲ့ကာထာမျိုးနော်အလွန်ကောင်းတယ်ဟုတ်လားအသိဉာဏ်ပညာချွတ်တဲ့နေတယ်နဲ့နဲ့တကွာဆိုလူလောကကြီးကိုကြည်စမ်းပါနာယုတ်ကိုနာယုတ်လို့မသိဘဲနဲ့အနိစ္စဒုက္ခအနတ္တလို့မသိဘဲနဲ့သူ့သူထင်ပြီးထင်ရချင်းချင်းလူတွေရှောက်တင်ချင်းချင်းလူတွေရှောက်တင်ပေါ်ဒီနားနေရက်သလားမရက်ဘူးငါထင်တာကမှအမှန်ဆိုတော့ဘုဘက်ဘာပါသေးတယ်သူတို့ထင်တာအမှားဟောဒီအထိသွားနော် ဒါမှမဟုတ်လောကကြီးကဘာဖြစ်နေရလဲငင်းခုန်နေတာပေါ့နော်အမှန်တရားကြီးတစ်ခုတည်းကိုအောင့်ပြီးတော့ညီလူညာလူသိမယ်ဆိုရင်ငင်းနေရအကြောင်းရှိမလားကိုလည်းနာယုတ်သိတယ်ကိုလည်းနာယုတ်သိတယ်သူလည်းနေစာတို့ကကိုလည်းအာအတူတူပဲလေအာသဘောချင်းကိုနှောပြီးတော့အရိယာတွေသဘောချင်းနှိုးကြတယ်ဟုတ်လားအာသူတို့ဒါဒုက္ခတွေလို့နားတယ်ဒါရဲ့ပုံမှာဘာမှအငင်းပွားစရာအကြောင်းမရှိဘူးပုထုဇဉ်တွေကြတော့အဲ့လိုမဟုတ်ဟုတ်လားနာယုတ်ကိုဘလို့ထင်းနေတာထင်းခြင်းလို့ထင်းနေတာပဲကောင်းတယ်လို့ထင်မယ်ဆုတယ်လို့ထင်မယ်မဆုမကောင်းလေးရောနေတာလို့ထင်မှာအထင်းခြင်းတို့ကိုထင်းနေတာ အယောင်သေးမျိုးစုံထင်ကြီးလိုထင်တာသိပြဿနာမရှိသေးဘူးထင်ကြီးလိုထင်ပြီးတော့ဗာဆက်ပြီးတော့ထင်မယ်တော့ငါထင်တာကမှအမှန်အဲ့ဒီချက်တော့မှပြဿနာတက်သွားတာသဘောပေါက်နေတာဒါလောကီလိုလည်းသုံးချလို့ရတယ်နော်ဒီဒေသနာလေးကသိတဲ့သိလိုက်တာကိုမသိဘူးလူလောကရဲ့အကြောင်းမသိတဲ့လူတွေပဲများတယ်ဘယ်နေပေမှာပဲဖြစ်ဖြစ်သူ့နေပင်နဲ့သူအမှန်မသိတဲ့လူတွေပဲများတယ်ဟုတ်လားအမှန်မသိတော့မလုပ်တော့ကိုသိတာကိုအမှန်ထင်ပြီးတော့စွတ်ပြီးတော့ညင်းကြတော့တာပဲဒါ ဒါလောကီလို့လည်းဒီတိုင်းသွားနေပါဒါမဲ့ဒါကိုအဓိကရည်ရွယ်တာမဟုတ်ဘူးနော်ဘာကိုရည်ရွယ်တာတော့ဓမ္မရှုတော့ကနေမြတ်စွာဘုရားအဓိကပြောတာသဘောပေါက်ရင်လားနော်ပညာယပရိဟာနိနာပတ္တလောကံတတိဝကနိဝိဌာနာမရူပသမေဣရံပစ္စန္တိမင်းယတိနော်အတိဉာဏ်ပညာချွတ်တဲ့လက်နဲ့တကွာသောဘူလောကကိုကြည်စမ်းပါနော်နာယုတ်ရဲ့ပုံမှာအမျိုးမျိုးအထင်မှားပြီးတော့ထင်နေတယ်လို့ထင်နေကြတယ်အဲဒါလိုကိုယ့်ကိုထင်နေလို့ထင်နေတာကငါထင်တာကမှအမှန်လို့ထပ်ပြီးတော့ ထင်နေပြန်သေးတယ်ဒီလိုပြောတာဟုတ်လားဘယ်လောက်လေးနဲ့တဲ့တရားလဲနော်ဒါကြောင့်ဒီကနေ့ဘုန်းဘုန်းတို့အချိန်ရှိသွားပြီဟုတ်လားပြောကြတာလေးပြန်ပြီးတော့နှိမ့်ချုပ်ကြည့်မယ်နော်ကိုယ်တိုင်သိထားရမယ်ကိုယ်အကြောင်းများနော်ခေါင်းစဉ်တက်ပြီးတော့ပေးတာမနေ့ကအပိုင်း1ဒီနေ့အပိုင်း2မနေ့ကကိုယ်တိုင်သိထားမယ်ကိုယ်အကြောင်းများပါတော့ကိုဟာသေလူဖြစ်တယ်ဆိုတာသိရမယ်မသေးခင်မှာအခက်မသိရင်နာရအောင်ပဲများသောအားဖြင့်အခက်မသိကြတာများများပါဟုတ်လားအဲ့ဒီနာခြင်းတွေသေခြင်းတွေတွေ့လာပြီဆိုရင် အရှင်ပြေမလားမပြေဘူးလားကိုယ့်အကိုစစ်ဟုတ်လားစစ်ပြီးတော့အရှင်ပြေအောင်ဘယ်လိုလုပ်မလဲနီးလန်းရှာတတ်နိုင်တယ်များစူးစမ်းဒီပိုင်းနေမင်းပြောတာနော်ဒီနေ့ကိုယ်တိုင်သိရမယ်ကိုအကြောင်းများပါမယ်ကိုဟာဆိုးရတဲ့အခြေအနေတည့်ရမှာပဲရှိနေသေးတယ်ဆိုတဲ့အခြေအနေမှာဘယ်အခြေအနေမှာရှိတာပုထုဇဉ်ဆိုတဲ့ဆိုးရတဲ့နာမည်အောက်မှာပဲခေါင်းစဉ်အောက်မှာပဲရှိနေသေးတယ်။အောက်တော့တက္ကလေးကြီးကိုမပယ်နိုင်သေးလို့ယုံနာကိုယုံနာဆိုတဲ့အတိမရှိဘူးယုံနာကိုပုဂ္ဂိုလ်တ attva လို့ထင်မှားနေတယ် ဟုတ်လားအဲဒါကြောင့်နောက်ဆက်တွဲအမှားတွေအများကြီးဆက်ပြီးတော့လာအမှားတွေလာမှာဖြစ်တဲ့အတွက်ကြောင့်ဒုက္ခတွေကလည်းပဲအခံမနိုင်လောက်အောင်ဆိုးရတဲ့ကြီးမားတဲ့ဒုက္ခတွေလည်းဖြစ်လာနိုင်တဲ့အကြောင်းတွေရှိနေတယ်အပေလေးပုံကိုရှိနေတာပေါ့ဟုတ်လားအဲ့ဒီအခြေအနေမှာကိုယ့်ရဲ့အကြောင်းကိုဘာလို့မလို့သိရမယ်ဒါကိုဘလို့ယုံထွက်မလဲဆိုတာကိုအများကြီးပြောရတယ်နော်ကိုယ့်ဘဝရဲ့အခြေအနေဆိုးပုံနော်ထန်တီများကြွေတယ်လို့နော်ငှက်များတစ်ကိုင်းကျိုးတယ်လို့ဒီဥမာပေးလိုက်တော့ကိုကဘယ်ထဲပါထန်တီကြွေတယ်လို့ပဲပါဟူနိပါတိက ဗျံပလာဖြစ်ရှင်သူဖြစ်ဟုတ်လားပင်လယ်သမုဒ္ဒရာတွေရောက်တော့ရောက်နေတယ်ပင်လယ်ကူးသင်္ဘောကြီးပေါ်မှာလားဘယ်ဟုတ်မလို့ဘယ်ပေါ်မှာရောက်နေတာမပြောတော့ပေါ်မှာပဲရှိလိုင်းနေလိုင်းကြောက်ရဟိုဟာလားကြောက်ရဒီဟာလားကြောက်ရကြောက်ရတဲ့အနေထားမှာမင်းရှိနေတယ်သေဝံပေါင်းလေးယောဂတစ်ခုဖြစ်ပြီသေမဲသေမလေးလားဟဲ့ပွားပြီဇောကျွေးရပြန်ယောဂနှိစက်တာတမတာဆိုကြောက်လို့ဆင်းရဲနေတာသုံးမသားလောက်ရှိနေတယ်လို့ထင်ဟုတ်လားဒါပါတွေတော့ကိုယ့်ရဲ့ဆိုးရတဲ့အခြေအနေနားလည်ဖို့လို့နော် အဲမနေ့ပြန်ကြတော့ဘုန်းတို့ဒီသေခြင်းတရားဒီဆိုးရတဲ့အခြေအနေတွေကနေရုံးကန်ထွက်နိုင်တဲ့လွတ်မြောက်အောင်ကြိုးပမ်းအထောက်နိုင်တဲ့အခြေအနေကောင်းကြီးတဲ့ခုမှာရှိနေပါသေးတယ်ဆိုတာမနေ့ပြန်ကြမှာပြောဟုတ်လားကိုပြောရတာကတော့သူကဆိုးရတဲ့အနေအထားတွေပါလေပြောဒါလည်းပဲလှုပ်ကြံပြီးတော့အဆိုးမြင်တဲ့စိတ်နဲ့ပြောတာမဟုတ်ဘူးနော်တကယ်ဖြစ်နေတဲ့အခြေအနေပဲလို့ဆိုနိုင်မှုလားဆိုနိုင်တယ်ဟုတ်လားဒါကြောင့်ဒီကနေ့ကိုယ့်ရဲ့နော်ကိုယ်တိုင်သိထားတဲ့ကိုယ်အကြောင်းများနော်ဒီဆိုရတဲ့အခြေအနေကနေလွတ်မြောက်အောင် ရုံးကန်နိုင်ကြပါစေလို့ဘုန်းဘုန်းတို့ဆန္ဒပြုပြီးတော့ဒီကနေ့ကြိုးပမ်းအထောက်ကြရသောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစွတ်စွတ်တို့ရဲ့စွမ်းတတ်တဲ့ကြောင့်ဘုရားတပည့်တော်တို့သည်မဲ့ညံပညာမျက်နှိပ်ပံကိုသင်မြန်ထုတ်ချောက်မျက်မှောက်ပြုဝေရစေကုန်သောဟုပတ္တနာအောင်ရှုပြုကြကုန်ရာတည်းသာဓုသာဓုသာဓုပါဗျာ